မဟာရာဟုလောဝရတုဟောခဲ့တာဒီချိန်တော့ရှိပါတယ်အဲဒီမဟာရာဟုလောဝရတုနောက်ပိုင်းမှာရာဟုလာရှင်ရာဟုလာသာမဏေကမေးမြန်းလို့မေးလျောက်လို့အာနာပါနသတိဘာဝနာပွားများပုံကိုမြတ်စွာဘုရားဟောပါတယ် ပထမကဇင်နာရီဗုဒ္ဓရာကအာနာပါနာတိဘာဝနာပွားများရမယ်လို့အမိန့်ရှိတာနဲ့ရာဟုလာကအာနာပါနာတိဘာဝနာဘယ်လိုပွားရမှာပါလိမ့်မလို့ပြည့်စုံသဘောပေါက်တာနဲ့မြတ်စွာဘုရားကိုမေးလျှောက်ပါတယ်မြတ်စွာဘုရားကအာနာပါနာကိုကျူးစွာမဟောသေးပဲနဲ့ဒါ၅ပါး ကမ္မထာနေကိုဟောပါတယ်သမာဓိဘာကမ္မထာနေသတုယအာဘောတိသောဝါယောအာဂတဆိုတဲ့ဒါ၅ပါးကမ္မထာနေဟောအဲ့ဒါတွေဒီနေ့ဟောပြီးအဲ့ဒါပြီးတော့နောက်ဆုံးကြတော့မှသူမေးစီရောက်ရင်းဖြစ်တဲ့အာနာပါနာတိဘာဝနာပွားများဖို့ကိုဟောတာအာနာပါနာတိဘာဝနာကိုအပြည့်အစုံပြည့်ဟောရမယ် အာနာပါနာတတိယရာဟုလဘာဝေဟိအာနာပါနာတတိဟိတေရာဟုလဘာဝရတော့အာနာပါနာတတိဟိတေရာဟုလဘာဝိတာဘဟုနိရတာမဟာဗလာဟောတိမဟာနိတံပါရာဟုလစိတရာဟုလအာနာပါနာတတိအာနာပါနာတတိကိုဝါဝင်တဲ့ဆက်သက်ကိုအမှားရတော်တတိကို ဘာဝိပွားစီတော်ဘာဟုလားစိတ္တရာဟုလားဟိအာနာပါနာပတိကိုပွားခြင်းညိုကဒေခင်နီဘာဝိတာမိမိသာနာ၌ဖြစ်စေအပ်သည်ရှိတော်ဘုဟုလိကတာခြင်းများစွာပြုအပ်သည်လေလားသည်ရှိတော်အာနာပါနာတတိအာနာပါနာတတိသည်သတ္တဝိနကောအမှားရမှုတတိသည် မဟာဗလာများသောအကျိုးရှိ၏မဟာနိတံသာများသောအာနိသင်ရှိသည်ဟောတိရှိ၏ဉာဏ်နဲ့သွားတာကဉာဏ်သာရောက်တာပဲရှိတယ်ဘာမှရပါမြတ်စွာဘုရားဒါတော့ရာဟုလာစင်သားမလေးအဲဒီတော့မှဆက်ရှိနေရွယ်လို့ဆိုပါတယ်ဆက်ရှိနေရွယ်စင်သားမလေးကိုမြတ်စွာဘုရားဟောနေပါတယ်ဉာဏ်နာတဲ့ပုဂ္ဂိုလ်ကအဲဒီရာဟုလာသားမလေးတစ်ပါးတည်းပါပဲအဲဒီချိန်မှာဟောနေပါတယ် အာနာပါနာသတိကိုပွားလေဒီလိုဘုရားမရှိတဲ့အတိုင်းမြတ်စွာဘုရားကလည်းထပ်ပြီးတော့မရှိတဲ့အာနာပါနာသတိကိုပွားလေအာနာပါနာသတိကိုပွားလို့ရှိရင်အကျိုးကြီးရဲ့ဒီအာနိဒီမှာလေတဲ့မြတ်စွာဘုရားကအမိန့်ရှိပါတယ်အဲဒါကိုအာနာပါနာသတိဘယ်လောက်ပွားရသလဲဆိုတာတော့ မြတ်စွာဘုရားထပ်ပြီးတော့မေးအရှင်စရာဟုလအာနာပါနာတတိဘာဝိတာဘူလီတာမဟာဗလာဟောတိမဟာနိတံတာရာဟုလစိတ္တရာဟုလကထင်စဘာဝိတာပဲတော့ပွားစီအတ္တိရှိတော့ကထင်စဘူလီတာပဲတော့ဉာဏ်သာလိလာအတ္တိရှိတော့အာနာပါနာတတိသတ္တဝင်တဲ့ဝင်တဲ့ထွက်တဲ့ကိုအမှတ်ရတော့ အာနာပါနာတတိသည်မဟာဗလာများသောကျုပ်ရှိသည်မဟာနိတံတာများသောအာနိသင်ရှိသည်ဟောဒီဖြစ်သည်အာနာပါနာတတိကိုဆယ်ပုံမယ်နည်းနဲ့ပွားများလို့ရှိရင်အကျိုးများတယ်လေဆိုရင်အဲဒီပွားများတဲ့နည်းကမြတ်စွာဘုရားက16နည်းသတုကအားဖြင့်၄ခုပေါ့သတုကဆိုတာ၄ခု၄ဒီ လေးစုံပေါ်လေးခုတွဲလေးခုတွဲလေးခုတွဲလေးခုတွဲကိုဒုက္ခပါလေးခုတွဲလေးခုတွဲဆက်ချက်ကိုကြည့်ဆက်ချက်နေအာနာပါနာရှုဖို့ဆက်ချက်နေရတာပြဟောတာအဲဒီဆက်ချက်နေအတိုင်းရှုတာအာနာပါနာအပြည့်စုံရှုတာပဲဒါကြောင့်ဘာမို့ထဲမှာဒီစိုက်လေမှာဆက်ချက်ပြဆုံးသွားရှုရသည်လို့နောက်ဆုံးပုံလေးထည့်တာဒီမှာဒီကစတယ်အဲဒါလေးအချင်းချင်း ကျူကြိုက်နေမှာကျူတယ်ဆိုတော့ကျူတယ်ကြိုက်တယ်လို့တွဲသုံးတဲ့အခါမှာကျူတယ်ဆိုတာကျူတွဲနာတယ်ကြိုက်တယ်ဆိုတာကျူထုတ်တဲ့ဥစ္စာပါပဲဒီတိုင်းဆိုရင်တော့ကြိုက်တာကလည်းအတွင်းကျူတွဲတဲ့အဓိပ္ပာယ်လည်းရှိပါတယ်ဒါနဲ့ကျူတယ်ကြိုက်တယ်တွဲသုံးတဲ့အခါကျတော့ကျူတာကတော့ကျူတွဲနာပဲကြိုက်တာကတော့ဟောတိုက်ခွေးကကျူကြိုက်နေတာပါပဲကျူကြိုက်လို့ဆိုဝင်နဲ့ထွက်တဲ့အာနာတယ် ပါဏတဲ့အာနာပါဏနှစ်ခုပဲတွဲတယ်အာနာနဲ့အပါဏနဲ့နှစ်ခုတွဲတယ်အာနာဆိုတာယူတဲ့လေအာနာဆိုယူသွင်းတယ်လေအပါဏဆိုတာယူထုတ်တယ်လေအပအာနာအမြင်မဲ့ထုတ်တယ်လေဒါကဝင်လေထွက်လေပမာလိုရတယ်ယူလေကြိုက်လေဝင်လေထွက်လေဝင်တဲ့ထွက်တဲ့ပမာမနှုတ်တဲ့နာတော့ထွက်တဲ့ဝင်တဲ့နှုတ်တဲ့လောကီကျမ်းတွေကလည်းပဲ အတ္တသနဲ့ပတ္တသကိုဆက်သက်ဝင်တယ်လို့ပဲသူကအတ္တသကိုဆက်သက်ပတ္တသဝင်တယ်ဒီလိုပါကညာနာပါတယ်ဒီလိုပဲသုံးလုံးရှိပါတယ်အဲ့ဒီသုံးလုံးတိုင်းဗမာမအများအပြားဆက်သက်ဝင်တယ်လို့ဒီလိုပဲနှုတ်တက်နေပါတယ်အဲမဲ့လို့ပိဋကမိရာမဲ့ပါဠိတော်ကတော့အတ္တသကိုသူကဝင်တယ်လို့သူကပြောတယ်အတိဗ္ဗေနဲ့ဝိပန္နအတ္တသဝင်တယ်အတ္တသကိုအစဉ်တိုင်းလိုက်ပြီးတော့ရှိနေခြင်းကိုယ်ထဲမှာပြန့်လွင့်တယ် နှာခေါင်းကအတွေ့အထိတယ်အဲဒီကထိရတာနှာခေါင်းဝါကနေပြီးတော့ဒီရင်မဲ့မရှိဘဲနဲ့အတွင်းကိုဝင်လာလိုက်သွားလို့ရှိရင်အတွင်းမှာပြန့်လည်သွားတယ်အဲအတ္တတအတ္တတဝင်နေဖြစ်နေတာပါလို့ပတ္တတကိုလိုက်သွားလို့ရှိရင်အပြင်ဘက်ပြန့်လည်နေတယ်နှာခေါင်းကအပြင်ဘက်ဆော့ဆော့လေးတွေလိုက်ပြီးတော့နှလုံးသွင်းလို့ရှိရင်အပြင်ပြန့်လည်သွားတယ်ဒါကြောင့်သတိတံမိတာနဲ့ဒီကတော့အတ္တတဆိုတာဝင်နေတယ်ပတ္တတဆိုတာဆော့တယ် တရားအထုတ်တဲ့ယောဂီပုဂ္ဂိုလ်အနေအားဖြင့်လည်းအဲ့ဒီလိုမှပဲကြိုက်တယ်ဝင်တဲ့ထွက်တယ်ဝင်တဲ့ကအရင်ပဲအသက်ရှူသွင်းပြီးမှအသက်ရှူထုတ်တာပဲရှူထုတ်တာကမစဘူးရှူသွင်းပြီးမှရှူထုတ်ရတာပဲပထမစပြီးတရားအထုတ်တော့မယ်ဆိုရင်ဝင်တဲ့ထွက်တဲ့မှတ်တော့မယ်ဆိုဝင်တဲ့ကစပြီးတော့ပဲမှတ်လို့ဖြစ်တယ်ထွက်တဲ့ကစမှတ်လို့မပြေဘူးထွက်တဲ့ကစမှတ်ရင်အသိကုန်မပြေဘူးထွက်တဲ့ပြီးဝင်တဲ့သူကဟာတာတာကြီးဖြစ်တယ်အဲ့ကိုကြိုက်လို့ပဲဝင်တဲ့ပြီးထွက်တဲ့ဝင်တဲ့ပြီးဝင်ပြီးထွက်ဝင်ပြီးထွက်သူကဒီလိုမှကြိုက်တယ် အဲ့ဒါသတိပါလုံပါစေမှာဒီလိုခိုင်းတယ်ခွန်ကြီးတို့ဒီကအာနာပါနမဟုတ်တော့တဲ့ဘက်ကတောင်းနှင်းလှုပ်ရှားရုပ်ဖောင်းရုပ်ပင်ရုပ်မှတဲ့ခါလေဒီလိုပဲဖောင်းတာကရင်မှားတာပဲပိနာရင်စမှလည်းပြည်လူတွေမှလည်းပြည်လူပဲဝင်သက်တာရင်မလာတာပဲအသက်ရှူသွင်းလိုက်တဲ့အခါကလည်းဖောင်းတယ်လားအဲ့ဒါကရင်စမှားတယ်ဖောင်းတယ်ပိနေပိနေဖောင်းတယ်လို့မဟုတ်ဘူးသူကလွယ်လူပြောကြပိန်ဖောင်းပိန်ဖောင်းဆိုပိန်ဖောင်းမဟုတ်ဘူးသူကဖောင်းပြီးတော့ပိန်တာတော့အဲ့ဒီတော့မထိုက်တယ်ဘူး အဲဒါကြောင့်အာနာနဲ့အပါနာကတော့အာနာကဝင်သက်လေဒီလေဒီတွင်းတယ်လေအပါနာကကျူထုတ်တယ်လေဒါကတော့အကွဲပြားမရှိပါဘူးအာနာပါနာအာနာပါနာဆိုတာအာနာနဲ့ပါနာနဲ့ဘူပေါင်းဝင်လေဆွက်လေပါကျူလေတိုက်လေအဲဒီတော့မြတ်စွာဘုရားကအတ္တတပတ္တသလည်းပဲပိဋကမိတာမဲ့လိုပါဘူးအဲ့ဒီတိုင်းပဲအတ္တတကဝင်လေပတ္တတကထွက်လေကျူလေတိုက်လေ အဲလောကီကျမ်းနေနဲ့လောကီကျမ်းနေလိုအားဖြင့်ဆိုလို့ရှိရင်တော့ဆွဲလေဝင်နေဆွဲတဲ့ဝင်နေဒီလိုဖြစ်နေတယ်အဲဘုန်းကြီးကတော့ရှိတံမိတာမဲ့လဲမြည်ပြုပြီးတော့အာနာပါနာဆိုတဲ့ပုံရင်းနဲ့နောက်တရားထုတ်ရမှာလုပ်ငန်းစဉ်လဲဆိုတော့ဝင်နေဆွဲလေလို့ဒီလိုအရှင်မဲ့အခုအသုံးပြုနေရတာပဲဒီစိုက်ပြီးတော့ပြောနေတယ်အဲ့ဒီတိုင်းနဲ့ဒီမှာကြည်ရတယ်ဒီစိုက်လေမှာ 16ပြာစုံစွာရှိပါသည်အဲဝင်တဲ့သူကြိုက်လေသူတဲ့လေသက်တဲ့ကြိုက်ထုတ်တဲ့လေအဲဒီဝင်တဲ့ထွက်တဲ့လေမှာ16ပါတော့အချင်းအားဖြင့်ရှိလို့ရှိရင်အာနာပါနသတိကမ္မထံပြည့်စုံတာပဲတဲ့အဲဒီ16ပါးကိုဒီနေ့စပြီးတော့ဟောရမှာလို့ဘယ်နည်းဟောရမှာမသိဘူးတော်တော်နဲ့ကိုမင်းဟိုနဲ့ပဲနည်းတော့မဟုတ်16ပါးပါတော့ကဲဆိုရအောင် ဒီကြိုက်လေမှာတစ်ချောက်ပြာသုံးစွာရှိရသည် ကြိုက်လေ၁၆ပြရှိကုန်မှာပထမအကျဉ်းချုပ်ရှိကုန်နဲ့အကျယ်ရှိကုန်နှစ်ခုရှိပါတယ်အကျဉ်းချုပ်ကတော့နှစ်ပိုက်တည်းနဲ့ပြရတယ်အကျယ်ကတော့၁၆ပိုက်ပါအဲဒီတော့မြတ်စွာဘုရားကမေကွန်ထုတ်ပြီးတော့အာနာပါနတတိကမ္မထံပွားများပုံကိုဘယ်လိုဟောတယ်လဲဆိုတော့ဟောပုံလေးဣဒာဘိက္ခွေဘိက္ခုဣဒာရာဟုသာ ဘိက္ခုအရိညရတောဝါဒုက္ခမူလရတောဝါသုံးညာကာရရတောဝါနိတိရတိပန္နငါအဝိစိတ်တဝါဥဇုံကာယံပဏိဒါယပရိမုခံတတေဥပါဒသေတဝါရာထုတ်ကထိုင်မုံလေးကစပြီးတော့ပြတ်သာဟုလာစိတ္တရာဟုလာဣဒဤသာသနာတော်၌ဘိက္ခုယဟန်ဤဘိက္ခုယောဂီယဟန်ဤ အရိညရတောဝါတောရသောကရောက်လေဖြစ်စေဒုက္ခမူလရတောဝါသစ်ပင်ရင်သစ်ပင်အောက်သို့ကရောက်လေဖြစ်စေပုညကာရရတောဝါသိငိန်သောအသဝူအိမ်ကျောင်းသို့ကရောက်လေဖြစ်စေရာထုမယ်နေရာခန္ဓာသုံးခုရွေးပြီးတော့ပြရတယ်တော့အယအာထုရင်ကောင်းတယ်တဲ့သမာဓိလုပ်ငန်းဆိုတာမျိုးရဲပါတယ်ဆိုတာလေ သိမလွယ်ဘူးပေါ့လေတော်ရကောင်းတဲ့တော်ရရဟန်းဆိုတော့လေอยู่တဲ့နေရာမဲ့သဘောတော်လည်းမဟုတ်ဘူးရှိရတော့မှပဲနေကြပါလေမြို့ပြင်မှာကျောင်းတိုက်တွေပါလေဒီတော်ကျောင်းတွေပါလေရှိပါတယ်။ဒါကြောင့်တော်ရတော်ရမဟုတ်လို့ရှိရင်လည်းသစ်ပင်အောင်သစ်ပင်အောင်သစ်ပင်အောင်ဆိုလည်းပဲဒီကတရားထုလို့ကောင်းတဲ့နေရာဌာနလား။ဒါမှမဟုတ်လို့ရှိရင်လည်း စိတ်ငြိမ်တဲ့အရာစိတ်ငြိမ်ဆိုတာလူသူမရှိတဲ့အရာအပန်ရောလူရောတိတ်ဆိတ်နေတဲ့အရာညတာကအရေးကြီးဆုံးပါပဲသူညအဂါရအဂါရဆိုတာအိမ်တို့ကျောင်းတို့အဆောက်အဦပါပဲလူသူမရှိတော့လူသာသူသာတိတ်ဆိတ်ပြီးတော့နေတဲ့အရာတဲ့အဲ့ဒါကအရေးကြီးတော့ရပြင်မယ်လို့လဲတော့တဲ့လူတွေရှိနေတဲ့နေရာသွားအထုတ်လို့တော့သူညာနေတဲ့နေရာမဖြစ်ပေဘူးသေပင်အောက်လည်းပဲသူနေတဲ့နေရာသွားပြီးတော့အထုတ်လို့မဖြစ်ပေဘူး အဲစိတ်ငြိမ်တဲ့အရာကအရေးကြီးတယ်လူသူမရှိတဲ့အရာလူသူမရှိတဲ့အရာကသူအရေးကြီးပါတယ်မြို့ထဲပင်ဖြစ်တော်လည်းပဲလူသူမရှိဘူးတိတ်ဆိတ်နေတယ်ဆိုရင်ဒီတရားအားထုတ်လို့ရပါတယ်ရပါတယ်လူသူမရှိတဲ့လူသားလူသားနေစိတ်တိတ်ဆိတ်နေတဲ့နေရာဆိုရပါတယ်အခုကမ္မထာကြောင်းဆိုရင်အဲဒီမှာတိတ်ဆိတ်နေတဲ့နေရာရပါတယ်ဝိရလူသားလူသားနေတိတ်ဆိတ်နေတဲ့နေရာ ဒီမှာလူတွေသူတို့ရှိတာပေါ့တရားထုတ်တဲ့ပုဂ္ဂိုလ်တွေရှိတာကတော့ပြိဿမင်းအကုန်လုံးအားထုတ်နေကြတာပေါ့ဒီဓမ္မုံထဲမှာစုပြီးတရားထုတ်နေကြဟိုပုဂ္ဂိုလ်ကလည်းသူ့အာယုံနဲ့သူရှုမှတ်နေတယ်ဒီပုဂ္ဂိုလ်ကလည်းသူ့အာယုံနဲ့သူရှုမှတ်နေတော့အနှောက်အယှက်မဖြစ်ပါဘူးသူသူညာညင်းပါခြင်းမဖြစ်ဘူးအဲဒီလိုသိဉ္ဉေတဲ့နေရာအရေးကြီးတာပဲဒါကြောင့်မို့သုံးညာဂါရအဲ့ဒါအရေးကြီးဆုံးပါပဲသောအယသပင်အောက် သို့မဟုတ်စိတ်ငြိမ်ရာအရာအဲစိတ်ငြိမ်တဲ့ရာဆိုရင်တရားထုတ်လို့ရတယ်။ညဇာပြားကလည်းအဲ့ဒီအတွက်ပဲဒီစကားကြည်ရတော့နေရတာ။မိတိယတိပန္လင်္ဂအာဟုစိတ်တဝါပန္လင်္ဂထွက်ဝယ်ကိုအာဟုစိတ်တဝါဖွဲ့ဆွေ၍မိတိယတိထိုင်နေ၏။တရားထုတ်တာကမှထိုင်ပုံထိုင်နည်းညဇာပြားပြ။တင်မလင်ခွေပြီးတော့ထိုင်ရမယ်။တင်မလင်ခွေထိုင်ဆိုတာနှမျိုးရှိတယ်။ ဘုရားဆင်းသူတော်တွေတင်မလင်းခွေးထိုင်တာကြီးတယ်ဒါကဒီတော့ကြက်ချိတ်ခတ်ပြီးတော့ထိုင်တာဒါကအိန္ဒိယကအလေးထားအဲလူတိုင်းလူတိုင်းတော့အဲ့ဒီလိုထိုင်လို့တင်မရတာဘူးဒီလိုထိုင်လို့ရှိရင်ကြောက်တွေသိကြတယ်အဲလူတိုင်းလူတိုင်းမထိုင်ဘူးဒီလိုကလူတွေဆိုလို့ရှိရင်ဖြင့်အဲသူတို့ထိုင်လို့ကိုမရဘူးသူတို့လူကြောက်ကိုွေးထိုင်လို့မရဘူး ဘုန်းကြီးများစီလာပြီးတော့ကြောတယ်သီလယူရဆိုတော့မှတို့မှတကားရဲ့ကြောက်ကြီးရကိုတစ်ဖက်ဘေးဆင်းပြီးတော့ဒီလိုကြောမယိုသေးလို့တော့မဟုတ်သူကြောက်ကိုယ်လို့မရဘူးသူငငယ်တွေကသူဒီလိုကိုယ်ထိုင်နေအလေးထားမရှိဘူးဆက်လက်ထိုင်နေမှလည်းထိုင်နေတာလေအဲများသောအားဖြင့်လည်းဒီလိုနောက်နိုင်ငံတို့အမေရိကတို့အမေရိကတွေကလည်းဒီလိုပဲသူကိုယ်ထိုင်လို့တိတ်မဖြစ်ခင်ဘူးသူအလေးကျင့်တယ်မရှိတော့အဲဒီတော့ အိန္ဒိယကထိုင်မှုထိုင်နည်းကတော့အိန္ဒိယလူတွေအတွက်တော့ချိုးကြဗမာပြည်ကတော့ထိုင်မယ်ဆိုရင်ဖြစ်တော့ဖြစ်ပါရဲ့နည်းနည်းကြက်တယ်သူကအများအားဖြင့်တော့အခုထိုင်လို့လွယ်တာကတော့ဒီမြင်ခွေးထိုင်တယ်ဆိုတာအဲ့ဒီလိုကြက်ကြီးကရဲ့မှုဖက်နဲ့တင့်တော်ကလေးပေါ့လေအဲဒီတော့ဒီတော့ဒီသလုံးတစ်ခုပေါ်ဒီသလုံးတစ်ခုတင်ပြီးတော့ဗာမင်ညကြက်ကြီးကပေါ့အဲဒီလိုလဲထိုင်တာရှိတယ် ုံမကြည့်သုံးခုတစ်ခုနဲ့တစ်ခုနဲ့မတင်မဲနဲ့ခါချောင်ချောင်ထိုင်မှလည်းရှိပါတယ်သင်တော်တို့ထိုင်တာကောင်းတာပါပဲအမှန်ကတော့တရားထုတဲ့ခါကလာကြာကြည်စွာထိုင်နိုင်မှုရကြာကြည်စွာငြိမ်ပြီးတော့ထိုင်နေရင်သမာဓိဖြစ်တယ်သမထနဲ့ဝိပဿနာနှမျိုးမှာဝိပဿနာကပြုရင်ပြောင်းလဲလို့သိကိစ္စမရှိဘူးသမထကတော့အပြောင်းလဲမရှိမှငြိမ်နေမှသူကသမာဓိရဒါကသူကအရေးကြီးတယ်ပြီးတော့ စပြီးအားထုတ်တာဆိုကိုယ်အရေးကြီးတာပါလားကြာရှည်စွာမြင်မြင်လေးနဲ့ကြာရှည်စွာထိုင်နေအောင်လို့မြတ်စွာဘုရားပန်းလင်ကအဘူးစိတ်တော်ဆောက်ဖွဲ့စေပြီးတော့မြင်မယ်မျိုးသမီးဖြစ်ဖြစ်အမျိုးသားဖြစ်ဖြစ်မျိုးသမီးဖြစ်ဖြစ်ဆိုတာထိုင်လို့ရတဲ့ဥစ္စာပါပဲဘုရားလည်းတော်ကဘိက္ခုနီမတွေဒီလိုပါပဲသူတို့လည်းပန်းလင်ကအဘူးစိတ်တော်ထိုင်နေတာပဲပန်းလင်ကအဘူးစိတ်တော်နောက်တော့မြတ်စွာဘုရားဟိုဆက်ဝက် သက်ဝက်တင်မလေးကိုထင်ရမယ်ဆိုပြီးတော့တစ်ဖက်သာခွေပြီးတော့အဲဒီလိုထိုင်ရတယ်အခုမျိုးသမီးတွေထိုင်နေထိုင်မျိုးနဲ့အတူတူဖြစ်ပါလိမ့်မယ်အဲဒီလိုထိုင်မျိုးထိုင်ရတယ်နောက်တော့အစတုန်းကဆိုဒီလိုထိုင်နေတာပါပဲအဲဒါကြောင့်သက်ဝက်ဖို့ကိုထိုင်နဲ့သိဉ္ဇာမှာတင်မလင်ခွေထိုင်နာတင်မလင်ခွေထိုင်ဖြစ်တဲ့ပုဂ္ဂိုလ်မဖြစ်တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်လို့ထိုင်ရမှာပဲမဖြစ်တဲ့ပုဂ္ဂိုလ်မှာ လူခွေရမယ်ဆိုတာနဲ့ကိုမပြေဘဲနေလို့တရားအားထုတ်လို့မရဘဲနေနိုင်ဘူးလူရင်းတော့ကြာကြာထိုင်နေမှုအရေးကြီးတာဥဇုံကာယံပဏိဒါယဥဇုံဆောင်စွာကာယံထဲပိုင်းကိုယ်ကိုပဏိဒါယထား၍ဥဇုံကာယံပဏိဒါယအထက်ပိုင်းကိုထောက်ညမမှာထားပါထိုင်နေဆိုတော့ရှင်ရှင်ခွေထိုင်နေဆိုတော့အောက်ပိုင်းကိုကတော့ဆောင်းလို့မဖြစ်တော့ဘူးအောက်ပိုင်းကိုကတော့ဖြင့် ခြေောက်တွေပါလေကိုွေးထားတော့မှာပဲကိုွေးမှလည်းထိုင်လို့ပြင်မှာမကိုွေးဘဲနဲ့ဆန့်ရည်ကြီးနဲ့လည်းထိုင်လို့မဖြစ်နိုင်ဘူးအဲတော့ကာယံကိုယ်ဆိုတာထက်ပိုင်းကိုယ်ကိုယူတယ်ထက်ပိုင်းကိုယ်ကိုကုစုံဖြောက်မှစွာပဏိဒာယထားရည်ထက်ပိုင်းကိုယ်ဖြောက်မြောက်မှမှစန့်စန့်ရရတင်းတင်းကျပ်ကျပ်ထားရမယ်ရော့ပက်ပက်မဟုတ်ဘူးတရားထုတ်ကာလပုဂ္ဂိုလ်က ယောတိရရဲ့အထုလို့ဖြစ်ပြီလို့သာသာတော့တင်းတင်းချင်းလုံးကနောက်မှနိုင်ပေါင်းများစွာတဏှိရဲ့ဉာဏ်လုံးအထုနေတဲ့ခါတော့ကြော့တဲ့ခါလည်းရှိမှာပေါ့ဒါတော့ဗေဒနိုင်မလဲအစဆုံးတော့သူကတင်းတင်းချင်းထိုင်မှဖြစ်မယ်ထိုင်တဲ့ခါမှာထိုင်ခါစတယ်တင်းတင်းချင်းနဲ့တခါခါစပြီးတော့နေမလုံးလောက်ဝိရကာယကဝိရကပေါ်လာအဲဒီတော့မဟုတ်ဘဲနဲ့ယောဘပဲကြီးဆိုတော့ကာယကဝိရကိုလုံးလာတာရော့တော်တော်ကြီးပြည့်တယ်အဲဒါ ကာယံထက်ပိုင်းကိုယ်ကိုဥဆုံးဆောင်မှသာပရိယာယထား၍ဗေတရားအထုဆိုအထုကဇာမှာလို့ထိုင်အထုလို့ရှင်အဲဒီလိုပဲအထုကထက်ပိုင်းကိုဆောင်မှသာထားတောင်းတော့ပြင်းနေတယ်အဲဒီလိုအထုကပရိမုခံတတိဥပတိပိတဝါသတိန်တတိကိုပြိမူခံကမ္မထာအာယုန်ဒီလိုရှေ့ရှိဥပသေတဝါဖြစ်စေ၍မှတ်တတိလေးတော့ကမ္မထာအာယုန်ဒီ ဥဒ္ဒမေကမ္မအာဝတိသိကျဖြစ်ပါစေတဲ့ကမ္မအာယုန်အခုသက်သက်ဝင်နေဆိုတော့သက်သက်ဝင်နေထွက်ရဝင်ရဌာနလေးသိကျရမှာပေါ့သက်သက်ဝင်နေကနှာခေါင်းရှည်တဲ့ပုဂ္ဂိုလ်မှာနာရီရအဲဒီနှာခေါင်းအဝမှာသူကတိုက်ပါတယ်ဒီလိုအဲဒီညာသာနှာခေါင်းတူတဲ့ပုဂ္ဂိုလ်ကတော့အထက်နှုတ်ခမ်းပေါ့အဲ နှာခေါင်းပေါက်ရဲ့အောက်ဘက်ကပေါ့အောက်ဘက်ကနှုတ်ခမ်းအဲဒီမှာတိုက်တယ်အဲဒီမှာလည်းသင်ကြားတဲ့နေရာလေးသူးဆိုင်ဖို့ပါပဲအဲကို့မှာဘယ်ဟာသင်ကြားလဲနာဒီအထက်ကအတိုင်းအထက်ကရောဘေးကရောနာဒီအဝမှာအတိုင်းများသလားအောက်ကနှုတ်ခမ်းကိုနာဒီအဝကအထက်နှုတ်ခမ်းလို့ခေါ်ရတာပေါ့လေနှုတ်ခမ်းဆိုရင်သူနာဒီနဲ့ဆိုတော့အောက်ကြတယ်အောက်စအဲဒီမှာနာဒီဘောက်အောက်စကနေပြီးတော့သင်ကြားသလား အဲဒီနေရာကိုကကိုတော့သိနေတာပါအကြရတာနေပြီးတော့အဲဒီနေရာလေးစိတ်ကလေးစိတ်ကြည့်ထားမယ်တဲ့စိတ်ကလေးအဲဒီမှာထားမယ်ခင်ဗျာအာနာပါနာရှိတော့ဘုန်းကြီးများတို့ရပေးတဲ့ကမ္မထာမိုက်ကနေပြီးပေါင်းတယ်လာလိုက်ပင်ကြသွားလိုက်အဲ့ဒါကတော့ဘိုက်မှထားရမှာလို့ကတော့ဘိုက်ထားလို့မကောင်းတဲ့ပုဂ္ဂိုလ်ထိုင်နာတော့ထိတာလည်းရှိမယ်ဆိုလို့ရှိရင်လည်းထိုင်နာပြီးထိတာပြီးပဲအဲ့ဒီမှာပဲသိထားရမှာ ကိုကျွမဲ့အာယုံဒီသိထားရမှာပါပဲအခုဒီကအာနာပါနာကတော့ပဲဒီနာဒီပြားနဲ့အထက်နှုတ်ခမ်းနဲ့တိုက်ကြည့်ရသနာလေးကိုစိတ်လေးအဲ့ဒီပို့ထားတယ်စိတ်နဲ့စိုင်းလို့မျက်စိမှိတ်ထားမှလည်းကြည့်နေလို့ရှိရင်တော့ဟိုဒီတွေတောက်ပြီးအာယုံတွေပြန့်မျက်စိမှိတ်ပြီးတော့အဲဒီလိုထိုင်ရမယ်ဒါလေးကကမ္မထာအထုတ်မှုရဲ့ပရိက္ခာလေးပေါ့ခြေဥစွာဖြစ်တဲ့ဟာလေး အဲဒီလိုထိုင်ပြီးတဲ့အခါသောသတောဝါအာသတတိသတောဝါပသတတိသောထိုသောထိုင်ပြီးသောယဟန်ဤထိုင်ပြီးသောယောဂီပုဂ္ဂိုလ်ဤသတောဝါအမှတ်ရသည်ဖြစ်ရတာလင်အာသတတိဝင်တဲ့သူဤသတောဝါအမှတ်ရသည်ဖြစ်ရတာလင်ပသတတိဆွတ်တဲ့ကြိုက်အမှတ်တတိရှိပြီးတော့ ဝင်နေရှိတယ်မတ္တိရှိပြီးတော့ဖက်တဲ့ရှိတယ်ဝင်လာလည်းပဲအမတ်တတိလေးနဲ့အမှတ်ရရမယ်ထွက်တာလည်းအမတ်တတိလေးနဲ့အမှတ်ရရမယ်ဒါပါပဲဝင်တိုင်းထွက်တိုင်းအမှတ်ရဖို့ပါပဲအဲပါသတော်ဝအတ္တတတိသတော်ဝပါဒတတိလားအာနာပါနာကမ္မထာအထုပ်ကိုအကျဉ်းချုပ်ပြတာဒီနှစ်ပိုက်နဲ့ပြတာဒီနှစ်ပိုက်တိုင်းအထုပ်လို့ရှိရင် နောက်ကဟောမဲ့16ပိုက်ရှိတယ်16နည်းအဲ့ဒီ16နည်းတွေဟာလည်းအကုန်လုံးပြည့်စုံသွားတာပါပဲဒီနှစ်ပိုက်ကအထုတ်လို့ရှိရင်မတ္တတိလေးနဲ့ဝင်တိုင်းထွက်တိုင်းအမှားရပြီးတော့နေလို့ရှိရင်တပြေးပြေးတတိတွေတမာရီတွေဉာဏ်တွေညင့်ပြီးတော့အဲနောက်ဟောမဲ့16ပိုက်တွေအကုန်လုံးပြည့်စုံပြည့်နိုင်ပါတယ်။ဒါကြောင့်ဒီမှာအောင်ဘုက္က အမှားရလျက်သာရှုကြိုက်ပါညွန်သာအကျဉ်းမှတဲ့သတော်ဝအာသတတိသတော်ဝပတတတိသတော်ဝအမှားရလျက်သာလင်အာသတတိရှုဤသတော်ဝအမှားရလျက်သာလင်ပတတတိကြိုက်ဤအမှားရလျက်သာလင်ရှုဤကြိုက်ဤရှုပါကြိုက်ပါလို့ညတ်စွာဘုရားညွှန်ကြားအဲ့ဒါအချင်းချုပ်ပဲတဲ့အာနာပါနကမ္မထာမှာလားအချင်းချုပ်ပဲတဲ့ဒါလေးမှတ်ရအောင် အဲဆိုရမယ်အမှားရလေးရပါကျူတိုက်ပါညွန်သာအကျဉ်းမှာမှားရလေးရပါကျူတိုက်ပါညွန်သာအကျဉ်းမှာ တော်ပါမှရလျက်သာလင်သတော်ဆိုတရတိတိသတော်ဗราဏီအဖြင့်တရတိအမှားရယူသည်ဆိုကြသတော်သတော်မြည်အမှားရသည်ပါပဲအမှားရသည်အမှားရလျက်ပါသတော်ပါမှရလျက်သာလင်အတတတိဝင်သက်စု၏သူသွင်း၏တော်ပါမှရလျက်သာလင်ပတ္တတတိသတ္တဇတ်၏သူထုတ်၏စိုက်၏ အဲဒီလိုယူစီဆိုင်ပြီဆိုတာယူပါဆိုင်ပါပဲယူတိုင်းဆိုင်တိုင်းဟာအမှားရပါစေလို့ဆိုလိုပါတယ်အဲဒါဟာအာနာပါနကမ္မထာမှာကအကျဉ်းချုပ်ပြတာပဲအကျေကတော့နောက်ဆက်ပြီးတော့အများကြီးပြသွားတယ်မိကြီးတဲ့ခါကျမိမကြီးရတုတ်က၄ခုနဲ့၁၆ခုအကျေပြသွားတယ် သတိပဋ္ဌာန်မှာတော့ပထမဆုံးစတုက၄ခုပဲပါပါတယ်။ကာနုပဒနာပိုင်း၄ခုပဲပါတယ်။နောက်ကဝေဒနာနုပဒနာစိတ်ဓာနုပဒနာဓမ္မနုပဒနာစတုက၃ခုမပါဘူးသတိပဋ္ဌာန်။ဘာလို့လဲတော့ဆိုသတိပဋ္ဌာန်ပြတာကာနုပဒနာပြတာကိုဝေဒနာနုပဒနာတွေပါလေသူကသူပြီးတာရှိနေတယ်။ဒါကြောင့်အဲ့ဒီမှာပထမ၄ပိုင်းပထမ၄ခုပဲပါတယ်။ဒီကံဝါအတတံတောဒီကံသာမိတိပဇာနာတိဒီကံဝါ

ဒါပထမစတုက၄ခုပြုပုံကိုမြတ်စွာဘုရားကျေဝေးပါနဲ့ခုနသတော်ဝသတိရလေအမှားရတဲ့တာနဲ့သူသည်အမှားရတဲ့တာနဲ့စိုက်ပြီးသူတွေစိုက်တယ်ကိုအမှားရပါဆိုတာလေးအကျေချက်ဒီကံဝါစီသာမူလီအတ္တတံတော်ပြုသွင်းပြီးရှိတော်ဒီကံစီသာတ္တမိတိပြုသွင်းပြီးဟူ၍ပါဇာနာတိပြီး ယူတိုင်းယူတိုင်းဖြစ်လာတယ်မှားပြီးတော့ရှင်နေတော့အသက်ရှင်အသက်ရှင်တာရှင်ရှင်ယူတတ်တာလည်းရှိတာတို့တို့ယူတတ်တာလည်းရှိရှင်ရှင်ရှင်နဲ့ရှင်ရှင်ယူမှန်းပြီးတယ်ဒီကံဝါစိသမူလမတ္တန်တော့ယူထုတ်ပြီးရှိတော့ဒီကံစိစွာပတ္တတာမိတိသူထုတ်စီဟူရေပဇာနာရိပြီးရှင်ရှင်ယူထုတ်တဲ့အခါကာလရှင်ရှင်ယူထုံမှန်းပြီးတယ် အဲ့ဒါကသူကမာရတမီပဲသူအချီအချီတဲ့ဆက်သက်ဝင်တဲ့ချီတဲ့ဝင်တဲ့ဆက်သက်ကိုသိတာကတမီရတံဝါဒုဇာမူနိအပ္ပံတော့သုသနိစီသောရတံဒုဇာသရမိတိသုသတိဟူ၏ပသနာတိသိရတံဝါဒုဇာမူနိပသနာတော့သုထုတ်တိစီသောရတံဒုဇာပသမိတိသုထုတ်တိဟူ၏ပသနာတိသိဝင်တဲ့ထက်တဲ့ တူတဲ့ခါလည်းရှိတယ်ဒါကတခါလဲညံညံပဲတူတူပဲဒါကတခါလဲချီချီပဲအဲဒီတူတဲ့ခါလည်းပဲတူတဲ့ဝင်တဲ့ထွက်တဲ့ကိုသီးသီးဒါသိရမှာပေါ့ထွက်တဲ့ဝင်တဲ့အများအားလိုက်ပြီးတော့မှတ်နေတော့ဝင်တိုင်းထွက်တိုင်းအများအားလိုက်မှတ်နေဒီတဲ့ခါလည်းသိတာပဲတူတဲ့ခါလည်းသိတာအဲဒါကပထမနည်းဒုတိယနည်းနှစ်နည်းပဲပထမနည်းဒုတိယနည်းနှစ်နည်း

အကျေဖွင့်ပြသတုက၄ဝ16ရာအဲဒါအာသမုဒ္ဒလို့ထားတယ်။တိုင်ဆိုရမယ်။အကျေဖွင့်ပြသတုက၄ဝ16ရာအကျေဖွင့်ပြသတုက၄ဝ16ရာ ကျယ်ပွင့်တဲ့သလုတ်က၄ခုတည်းကပထမသလုတ်ကဟုတ်လားဆက်ချက်ခုတည်းကပထမ၄ခုပေါ့ပထမ၄ခုတွေ့တဲ့တွေ့ကသလုတ်ကအဲ့ဒါကိုဒီကံဝသံတော်ဒီကံသံမိတိပဇာနာတိစသည်နဲ့ခဏကပြောတဲ့ပါဠိပဲအဲ့ဒါကျေဥစွာအစီဒီတဲ့ဝင်တဲ့ထွက်တဲ့ကိုသိတယ်တို့တဲ့ဝင်တဲ့ထွက်တဲ့ကိုသိတယ်ဒီတို့သီလစင်တိုင်းမှနှစ်ရပါတုသာဒီတဲ့ဝင်တဲ့ထွက်တဲ့ကိုသိတာကပထမနည်းပတုကိုသူတို့လောက်ထားတယ် အဲစီးတဲ့ဝင်တဲ့ထွက်တဲ့ကိုသိတာက ပထမနည်းတိုးတဲ့ဝင်တဲ့ထွက်တဲ့ကိုသိတာကဒုတိယနည်းအစဉ်အတိုင်းမှရမယ်လို့ဒီတိုးဒီတဲ့ထွက်တဲ့ဝင်တဲ့တိုးတဲ့ထွက်တဲ့ဝင်တဲ့သိတာသိတာကတဲ့ပထမနဲ့ဒုတိယပဲတဲ့ဘယ်လိုမှရမလို့လဲအစဉ်အတိုင်းပဲသီတာသီတာက ပထမနည်းဒုရာသီတာကဒုတိယနည်းကနှစ်နည်းပဲနှစ်ရပါတုတာလို့ဒီမှာဆိုတာအဲနားလေးဆိုတာလို့ ဒီတို့သီလာသင်တိုင်းမှာနရပရုသာဒီတို့သီလာသင်တိုင်းမှာနရပရုသာ Mm-hmm. နဲ့တူနေကြတဲ့မှာဝိရင်းလေးကျက်စီတာကလေးပြရတယ်။ဘောင်းလက္ခဏာလေးပြရတယ်။အဲဒါစီတာကတခုဒေါ်တာတခုနှစ်ခုပဲလို့ဒါလေးနှစ်ခု။စီတဲ့ထွက်တဲ့ဝင်တဲ့သိတာဒါကတမျိုး။ဒေါ်တဲ့ထွက်တဲ့ဝင်တဲ့သိတာဒါကတမျိုး။ဒီနဲ့တူနေမရောအောင်လည်းနှစ်ခု။နောက်အဲ့ဒီကနှစ်ခုနဲ့အစဉ်တိုင်းဆိုတာနောက်ပနဲ့ဒူးနဲ့ကြားကြတာကကျက်စီတာကလေးပြရတယ်။အဲဒါလည်းဘောင်းလက္ခဏာ။စီ ကြည်ဆိုတာကြည်သိတာကပနဲ့ဆက်ရမယ်တူသိတာကဒုနဲ့ဆက်ရမယ်အစဉ်အတိုင်းပါကြည်တဲ့ဝင်တဲ့ထွက်တဲ့ကိုသိတာကပထမနည်းတူတဲ့ဝင်တဲ့ထွက်တဲ့ကိုသိတာကဒုတိယနည်းဒီလိုနားလည်ဝေရအောင်ဒီဆောင်မှုကအရှင်းပါတယ်ရှင်းတော့ရှင်းပါတယ်သူကဒါအမှန်အမှန်အကုန်လုံးယူပါတယ်သူကရှင်းပြီးတော့သိလွယ်နေပါတယ်အဲ့ဒါလေးနားလည်အောင်လည်းပြောတာ အဲဒီကံဝအပ္ပတံတော့ဒီကံအပ္ပမိတိပဇာနာဒီကံပတ္တံဒီကံပတ္တမိတိပဇာနာဒီဒီတဲ့ဝင်တဲ့ထွက်တဲ့ကိုသိရဲ့ဓမ္မနည်းရတံဝအတံတော်ရတံသာမိတိပဇာနာတိရတံဝပတံတော်ရတံပတ္တမိတိပဇာနာတိတို့တဲ့ဝင်တဲ့ဆက်တဲ့ကိုသိရဲ့ဒါဒုတိယနည်းအဲဒါဒီတော့ကလည်းဒီဆရာတော်ဘုရားကြီးကအာနာပါနဘုရားလည်းဒီလိုဆောင်းပုဂ္ဂလိတွေနဲ့ရေးထားပါတယ်အဲဒီဟာ ဆရာတော်ဘုရားကြီးကဘယ်လိုသဘောနဲ့ရေးခဲ့တယ်တော့မသိဘူးခုဒီတာမီရာမဲ့တွေပါတယ်နဲ့တိုက်ပြီးတော့သူ့ဥစ္စာနည်းနည်းလေးမကိုက်ပဲဖြစ်နေတယ်သူကသူကပဲနဲ့ရေးထားတယ်ဆိုတော့တတိမြဲရာပထမဒုမာရှိတို့သည်တဲ့သူကလို့တတိမြဲတဲ့ဥစ္စာကပထမနည်းဆိုပြီးတော့သူကရေးထားပါတယ်တချို့လည်းရအောင်ရတယ်အာနာပါနာဒီပဏိမှာရေးတာတတိမြဲရာပထမတတိမြဲဆိုတာကဘုရားက အမှတ်ရလဲသာရှိကြိုက်ပါညွန်တာအချင်းမှအချင်းကျုပ်ပဲဒါကပထမနေ့ဒုတိယနေ့16နေ့တည်းမပါသေးဘူးသာအချင်းကျုပ်ပထမဒုတိယစသည်နေ့16ခုကအကျဲဒီလိုခွဲရအဲ့ဒီလိုမခွဲဘဲနဲ့ဆရာတော်ကြီးကသတောဝအာသတတိသတောဝပသတတိကိုတတိမြဲရပထမနေ့ဆိုပြီးတော့သူကပြောတာဒုမာခြေတိုသည်အခြေခြေသက်ထွက်တဲ့ဝင်နဲ့ပြီးတာတိုတဲ့ထွက်တဲ့ဝင်နဲ့ပြီးတာဟာဒုတိယနေ့ဆိုပြီးတော့ သူကအဲ့ဒီလိုဆိုထားတယ်အဲ့ဒီလိုမဟုတ်တာကိုသူကသိတာမရမဲတာသဘောအားဖြင့်တော့သူကဟုတ်မလို့လို့ရှိတယ်သဘောအားဖြင့်တော့အနာဘာနာအထုတဲ့ပုဂ္ဂိုလ်ကပထမသက်သက်ဝင်တဲ့ကိုတတိမြဲအောင်လို့အထုရတာပဲတတိမြဲလာလို့ရှိရင်ဖြင့်ခြေသာလည်းပြီးဒူသာလည်းပြီးခြေသာပြီးရင်ဒူသာပြီးမှာပဲဒူသာပြီးနေခြေသာပြီးမှာခြေသာနဲ့ဒူသာကသူစားနာမဟုတ်ဘူးသူကတခါတခါခြေမဲတခါတရံတူမဲအဲ့တော့ဒါလေးနှစ်ခုကတစ်သိမိမှတစ်သိတဲ့သဘောတော့မဟုတ်ဘူးသူက အဲဒီတော့ဆရာတော်ကြီးရေးတဲ့ဥစ္စာကသဘာဝအားဖြင့်တော့သူကတိုက်ညီတဲ့သဘောရှိတယ်ဒါပေမဲ့လို့သူဒေသနာကအဲ့ဒီလိုမဟုတ်ပဲဖြစ်တယ်ဒေသနာကတော့အမှားရလဲသိစိတ်တဲ့ဥစ္စာကတတိမြဲတာကအကျဉ်းချုပ်ကြီးပထမနည်းကုန်မဟုတ်သေးဘူးအဲဒီကနောက်အရှိကိုသိတာအတူကိုသိတာဒီကြမှာသူကအဲပထမနည်းဒုတိယနည်းဖြစ်လာတယ်ဆက်ကြောင့်ဤတဲ့ကကသီတာသီတာက ပထမနည်းဒုတာသီတာဒုတိယနည်း အဲဒီလိုပြထားပါတယ်အဲဒါဗိဒမိတာနဲ့ပါဠိတော်တွေနဲ့ထေရတာတွေနဲ့အကုန်လုံးအညီပါပဲဒါတွေမှတ်ရအောင်လည်းဒီမှာဒီကဘုန်းကြီးဆောင်းမုတ်ကလေးကြားကြားနေတာတွေပေးထားတဲ့ကနာကောင်းပါတယ်လို့အဲမှတ်ရလေသာစိစိတ်ပါညွန်နာခြင်းမှအကျယ်ခွင့်ပြသုတ်က၄ဝ16ရမှတ်ရလေသူသာစိတ်သာတတိမြဲရဆိုတဲ့ဒါရီဆရာတော်ဘုရားကြီးရဲ့သင်္ကအဲဒါအချင်းချုပ်ရှုဖို့နောက်အကြည်တော်သိတာကစပြီးနောက်16နည်းပြသွားတယ် အဲ့ဒါကသတုတ်က၄ခုရှိတယ်ဒါကအကျေဖွင့်ပြတာအကျေဝိထားတာအကျဉ်းနဲ့အကျေပေါ်နေအဲ့ဒီလိုဆိုလိုပါတယ်အဲ့ဒါစီတိုသီလစင်တိုင်းမှနရပရုဒနောက်ပြီးတော့လုံးစုံသီကတတ္တိယငိမ့်ကသတုတ်တာတဲ့ဒါတွေကတော့မကွဲပါဘူးဒါတွေကတော့ဒီတိုင်းမှာဟိုဆရာတော်ကြီးကလည်းပဲလုံးစုံလင်းရတတ္တိယစမှာငိမ့်နေပြီတဲ့သူကဆိုတာအလုံးစုံလင်းရ

သာသင်္ခါရယုံရင်သောထွက်သက်ကိုမတ္တမယံတော့ပတ္တမယံပတ္တမယံတော့ညီစေလျက်ပတရိတာမိတိထွက်သက်စိတ်အားဟုဒိဋ္ဌိတိအာထုတ်၏အဲအစီတော်သိပြီးတဲ့နောက်ဝင်သက်ထွက်သက် ယုံရင်တဲ့ဝင်တဲ့ယုံရင်တဲ့ထွက်တဲ့ကျမ်းသာတဲ့ဝင်တဲ့ကျမ်းသာတဲ့ထွက်တဲ့တွေကိုငြိမ့်စေမယ်လို့ငြိမ့်မိတယ်အောင်အထောက်အမှာပါပဲငြိမ့်အောင်တမင်တကာလောက်ရတာတော့မဟုတ်ပါဘူးအစဉ်တိုင်းလိုက်မှနေရင်သူ့ဟာသူငြိမ့်သွားတာကိုကငြိမ့်အောင်လို့မအားထွက်တော့တဲ့ကျမ်းသာတွေသိမ်မှုအောင်လို့တမင်တကာတော့မလုပ်လို့မဖြစ်ဘူးဒီလိုလုပ်လို့ဖြစ်တာမဟုတ်ဘူးအစဉ်တိုင်းရှုသွားတာအဲဒီငြိမ့်သွားအောင်လို့အကျမ်းနဲ့ငြိမ့်ပြီးသိမ်မှုသွားအောင်လို့ရှုရတယ်အဲဒါဒါကပြပါတယ် သမာဓိလမ်းမှာလည်းသမထကသမထလမ်းကအထုတ်တဲ့ပုဂ္ဂိုလ်လဲတရားမထုတ်ခင်ကသက်သက်ဝင်တဲ့ကိုဝင်တဲ့ထွက်တဲ့ကိုမကျุမီကဆိုလို့ရှိရင်ဝင်တဲ့ထွက်တဲ့ကိုကြားနေတယ်မာနဲ့တူနေတယ်ဆိုလို့ရှိရင်တောင်ပေါ်ကဆင်းလာကစားပုဂ္ဂိုလ်ဝန်တုပ်လေးလံတဲ့ဝန်တုပ်များထမ်းပို့ပြီးသားတဲ့ပုဂ္ဂိုလ်အဲထိုင်းနေတဲ့အခါမှာသက်သက်ဝင်တဲ့တွေထားတယ် ကျန်ကျန်ထမ်းထမ်းနေဖြစ်တယ်လက်ကျူလို့ကိုမဝနိုင်ဘူးနှာခေါင်းကမဆန့်လို့ဗဇက်ကတော့ဖွင့်ပြီးတော့ကျူကြိုက်နေရတဲ့မောနေတာပေါ့လေမောနေတာဟောဟောဖြစ်နောက်တော့ကြာသွားတဲ့ခါကျတော့အဲ့ဒီအချိန်ကြီးပြီးသွားတော့မောပြေသွားတယ်အဲ့ဒီမှာသက်သက်ဝင်တဲ့တိမ်မွေ့သွားလေတွေပါလေဒီအေးတွေပါလေနဲ့တားပြီးတော့သွားတော့သက်သက်ဝင်တဲ့မရှိသလောက်ဖြစ်ပဲတိမ်မွေ့သွားတယ်အဲ့ဒီလိုပါပဲတဲ့အာမဒုက္ခေတုံးကဆိုရင် ဝင်တဲ့ထွက်တဲ့တရားကြားနေတယ်အာထုနှလုံးသွင်းတဲ့ခါကျတိမ်မွေ့သွားတယ်တိမ်မွေ့သွားအဲ့ဒါလည်းပဲပထမအစပိုင်းကဆိုရင်ကြားနေတယ်နောက်တစ်ဖြည်းဖြည်းနဲ့သမာဓိရင့်ရင်လာလို့ရှိရင်တိမ်မွေ့သွားတယ်ဥဇာရသမာဓိရောက်တဲ့ခါကျတိမ်မွေ့သွားတယ်အဲဒီလိုကြားပါတယ်ဝိပဿနာကမ္မထာမှာဆိုရင်လည်း ဝိပဿနာမရှိမီတုန်းကဝင်တဲ့ထွက်တဲ့တရားကြာနေတယ်ဝိပဿနာစပြီးတော့ရှုလာတော့ဒိမ်မွေသွားတယ်စရှုတွေကစပြီးဒိမ်မွေလာတယ်ဒီဥစ္စာမဟာဘုတ်ယုတ်ကြီးတွေရှုရတာကိုဘုညာကပေါင်းနေပိန်နေတယ်လို့ရှုတာကြီးမဟာဘုတ်ပဲဝါယောဓကိုရှုရမရှုခြင်းတုန်းကဆိုလို့ရှိရင် သက်သက်ဝင်တဲ့တွေဟာသူကအကျဉ်းကြီးလည်းထွက်တော့သက်သက်ဝင်တဲ့တွေပြင့်ဝင်တဲ့ထွက်တဲ့လူပြင့်ဟောကျุတဲ့ခါကာလကျပိန်မွေ့သွားတယ်ဟောင်းနေပိန်နေဟောင်းနေပိန်နေကျุလို့ကြားလေးကြားလေးသူကပိန်မွေ့သွားတာပဲဝင်တဲ့ထွက်တဲ့လူဖောင်းတာပိန်တာတွေဟာလည်းတစ်ပြေးပြေးပိန်မွေ့သွားတာအဲဒီကနေပြီးတော့မဟာဘောရုပ်တွေရှိတာကနေဒီဥပါဒာယုတ်တွေရှိတဲ့အခါမှာ ပို့ပြီးတော့သိမ်မွေ့လာတယ်ဥပါဒါယုတ်တွေပြုနိုင်လောက်သမာဓိဉာဏ်အားကောင်းလာတဲ့အခါကျဥပါဒါယုတ်တွေဆိုတာမြင်ခိုက်ခဏကြားခိုက်ခဏသကုပဒါရတို့ဘာသင်ကြားတာပေါ့လေမြင်မြင်စဲကြားစဲယူပါယုံအရိဥစ္စာတွေအဲ့ဒါတွေရှုနိုင်တဲ့အခါကာလကြတော့သိမ်မွေ့သွားတယ်အဲ့ဒါတွေရှုပြီးတော့နာငကိုရှုနိုင်စိတ်နာတရားရှုနိုင်တဲ့အခါကျရင်ပိုးပြီးသိမ်မွေ့လာတယ်ယောနာယောနှစ်ခုလုံးဘောဇင်ဟာကဘောရှုနိုင်တဲ့အခါကျပိုးသိမ်မွေ့လာတယ် စားတယ်စားတယ်တခါတည်းသိမ်မွေ့လာဟုတ်တယ်ခုတရားထုတဲ့ပုဂ္ဂိုလ်တွေဒီလိုပဲသိမ်မွေ့တရားထုတဲ့ပုဂ္ဂိုလ်တွေအစားတော့ခေါင်းသာပင်သာတွေကဉာဏ်ဉာဏ်ထနာထင်းနေတာပဲနောက်တစ်ပြေးပြေးပြေးသိမ်မွေ့ကဒါတခါကျထွက်ခေါင်းသာပင်သာမရှိသလောက်ထွက်တဲ့ဝင်တယ်မရှိသလောက်ဖြစ်နေတဲ့ခါရှိပါတယ်သူများစုံစမ်းကြည့်ရသေးတယ်အသက်မှာရှူသေးရတာဘယ်နဲ့ဖြစ်နေလို့သိမ်မွေ့တယ်လို့သူကအဲတော့သမထကမ္မထာမှာလည်းဒီတိုင်းပဲထွက်တဲ့ဝင်တဲ့ ဝင်တဲ့ထွက်တဲ့ရှုတဲ့ပုဂ္ဂိုလ်ကလည်းတစ်ဖြည်းဖြည်းသိမ်မွေ့ပြီးတော့သွားတာအဲ့ဒါကိုယူရင်းကြမ်းတမ်းတဲ့ဝင်တဲ့ထွက်တဲ့တွေကိုငြိမ့်စေမယ်လို့အာထုတ်တယ်တဲ့ငြိမ့်သွားသေးတယ်အောင်လို့အာထုတ်ရမယ်သတု္ခဏီရောက်တာတစ်ခုကျော်သွားတာ သဗ္ဗကာယပိတံဝေရိအသရိတာမိတိသိခတိသဗ္ဗကာယပိတံဝေရိပသရိတာမိတိသိခတိသဗ္ဗကာယပိတံဝေရိအလုံးစုံသောဝင်သက်ဤအစလည်းအဆုံးကိုသိလည်းရဲ့ဝင်သက်ဤအစလည်းအဆုံးအလုံးစုံကိုသိလည်းရဲ့အတသိတာမိတိဝင်သက်ရှိဝဟုသိခတိရှင်းဤသဗ္ဗကာယပိတံဝေရိဖက်သက်ဤအစလည်းအဆုံးအလုံးစုံကိုထင်ရှားသိလည်းရဲ့ ပါရိသာမိတိထွက်သက်ရှူအံ့ထွက်သက်ဆက်ရဟုဒိဂတိကျင့်၏အဲဒီဝင်တိုင်းထွက်တိုင်းဝင်လေထွက်လေလေးအမြဲမှားပြီးတော့နေတော့အစီတူသည်အစီတူသိရတာနေတော့ဘာသိလားအစလည်းဆုံးအကုန်လုံးသိလာတယ်ဓမ္မရှုကသမဂါသာကဆိုရင်ဝင်တဲ့ရဲ့ဝင်္ကာသ မသိဘူးအလဲပိုင်းကြီးဖုံးသွားတာလည်းမသိဘူးအလဲပိုင်းကြီးသက်သက်ရဲ့ထွက်ခါစားမြင်မြင်လေးမသိဘူးအလဲပိုင်းကြီးသက်သက်ရဲ့အဆုံးပိုင်းကြောင်လည်းမသိဘူးနောက်ရှုပါများလာတဲ့ခါကျတော့ဝင်တဲ့ရှုလိုက်လို့ရှိရင်ပထမမြင်မြင်လေးကစပြီးနာရီရနှုတ်ခမ်းမှာမြင်မြင်လေးသင်္နေမှုမူလေးတိုက်တာကစပြီးတော့ပြီးအဲဒီဝင်တဲ့ဆုံးသွားတည်တယ်အောင်လို့သင်္နေမှုမူလေးတည်အောင်အစအလဲဆုံးအကုန်လုံးထင်ကြတယ် ဆက်တယ်လည်းဒီတိုင်းပဲအစလည်းအဆုံးအကုန်လုံးထင်ကြတယ်အဲဒီလိုအကုန်လုံးထင်ကြအောင်လို့ပဲအားထုတ်ရမယ်။ခုနကဒီဘက်ကကြော်သွားပြီအရင်ပြောရမှာနောက်ပြောင်းပြန်ဖြစ်သွား။နောက်ပြီးတော့မှအဲဒီယုံရင်ကျမ်းသားနဲ့ဝင်သက်ထွက်သက်တွေချုပ်ငိမ့်သွားသေးတယ်တော့အားထုတ်ရမယ်။အဲဒီလေးနည်းကိုအဲဒီလေးနည်းပြီးတော့မှအားထုတ်ပုံလေးပြောရမယ်။ဒီကောင်းစဉ်လေးသင်ပြီးအောင် ဒီတို့သီလစင်တိုင်းမှာနရပရူသာလုံးစုံသီကတတ္တိယငိမ့်ကသတုထာဆိုတာလုံးစုံသီကတတ္တိယငိမ့်ကသတုထာလုံးစုံသီကတတ္တိယငိမ့်ကသတုထာသို့ နဲ့ထက်တဲ့အစအလယ်အဆုံးအလုံးစုံကိုသိတာကတတိယနည်းတတိယအဆင့်ရောက်လာရောအလုံးစုံသိပြီးတဲ့နောက်ဝင်နဲ့ထွက်တဲ့အကြမ်းနေငြိမ့်ငြိမ်သွားတာကဒါကသရုဋ္ဌနည်းအဲဒါကာနုပဒနာမှာဒီ၄နည်းပါပဲဝင်နဲ့ထွက်တဲ့ဝင်တိုင်းထွက်တိုင်းအမှတ်ပြုပြီးတော့နေလို့ရှိရင် မာတိဆွဲမြဲနေလို့ရှိရင်စီစီကျူတာလည်းပြီးမယ်စီစီကျူထုတ်တာလည်းပြီးမယ်တို့တို့ကျူတာလည်းပြီးမယ်တို့တို့ကျူတို့စီတို့တွေအကုန်ပြီးတာပေါ့ပြီးတော့ဝင်တဲ့ရဲ့အစအလဲဆုံးဆွဲတဲ့ရဲ့အစအလဲဆုံးနေနေမှုမျိုးလေးကြည့်အောင်အကုန်လုံးကြောက်ပြီးတော့ပြီးသွားအဲဒီကနောက်ကျန်းမ်းနဲ့ဝင်တဲ့ထွက်တဲ့တွေခါတိုင်းငြိမ့်သွားကျန်းနေငြိမ့်သွားသိမှုသိမှုသိမှုပြီးတော့အောက်ဆုံးလုံးလုံးမရှိသလားအသက်မချူပဲ အသက်ရှူအသက်ရှူမှုမရှိသလောက်ဖြစ်ပြီးတော့လည်းပဲငြိမ်းသွားရတယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေလည်းဒီလိုငြိမ်းတဲ့ပုဂ္ဂိုလ်တွေတော်တော်တွေ့ရဘူးပါလေသတ္တဝိနည်းကိုအသက်မရှူဘဲနဲ့နေတယ်လို့ဖြစ်ပြီးတော့နေလို့လည်းရှိတယ်မရှိဘူးလို့ပဲဆိုရတာပါဘယ်လိုနည်းနဲ့မှရှားလို့မရဘူးအဲ့လောက်ထိအောင်သိမှုတော့လည်းရှိပါတယ်အဲ့ဒါကအဲ့ဒီလိုငြိမ်းသွားတာကသရုပ်ထနီးဒါတော့ အမရလဲတာရှူသည်အမရလဲတာရှိုက်သည်ဆိုတာအချင်းကျုပ်နောက်အကျေဖွင့်ကြတာကသဒုက္ခ၄ခုအဲဒီသဒုက္ခ၄ခုလည်းပါပထမသဒုက္ခကကြီးတဲ့ဝင်တဲ့ထွက်တဲ့ကိုသိပြီပထမအနည်းကျိုးတဲ့ဝင်တဲ့ထွက်တဲ့ကိုသိပြီဒုတိယအနည်းဝင်တဲ့ထွက်တဲ့ဤအစလည်းအဆုံးအလုံးစုံကိုသိပြီဝင်တဲ့ထွက်တဲ့အစကစပြီးအဆုံးတယ် အကျိုးမရှိခင်းနေကြကြသည်အဲဒါကတတ္တိယနည်းလုံးစုံသိကတတ္တိယတတ္တိယနည်းယုံရင်ကြမ်းနာနဲ့ဝင်သက်ထွက်သက်တရားတပြေပြေငြိမ့်ငြိမ့်ငြိမ့်ငြိမ့်သွားတာနောက်ဆုံးမရှိသလောက်ဖြစ်အောင်ငြိမ့်သွားအဲဒါကသရုပ်ထနည်းငြိမ့်ကသရုပ်ထအဲဒါပထမသရုပ်က၄ခုပသရုပ်က၄နည်းပြကာယအနုပဒနာအဲဒီပထမသရုပ်က၄နည်းဟာကာနုပဒနာပဲထွက်သက်ဝင်သက်ဆိုတာ ဒီကာယကာယထဲမှာအတွင်းဝင်နေတဲ့တရားဝါယောရကာယဖြစ်ဝါယောရကာယဖြစ်ပြီးတော့နေတဲ့အတွက်ကြောင့်လားကာယပဲကိုယ်ပဲအဲဒါကာယကိုယ်ကိုရှုတဲ့တဲ့ကာနုပဒနာပဲတတိသာမှာလည်းကာနုပဒနာထဲမှာပြရတယ်ဒီပိုင်းကဆိုရမယ်ပသဒုက္ခလေနိပြကာယအနုပဒနာ ပစတုကလေနိပြကာယအနုပဒနာပစတုကလေနိပြကာယအနုပဒနာအင်း မစတုက၄နီးကာယ ानु ပါဒနာတဲ့ဒါသတိပဋ္ဌာန်ထဲမှာတိုက်ရိုက်ပါတာပါပဲဒီကာယ ानु ပါဒနာကတော့နည်းပါဠိနဲ့သတိပဋ္ဌာန်နေတရားကြည့်လို့ရှိရင်အဲ့ဒါတွေ့ပါတယ်အဲ့ဒါမကြည့်တဲ့အခုဒီကအတူကျုပ်နဲ့လည်းမနားလဲပါဘူးခုတော့ပြောနားထောင်လို့ရှိရင်နားလဲပါတယ်သူကအမှားရလျက်သာလင်ကျူသွင်းရမည်မဆိုးရဘူးမဆိုးဘူးဘုန်းကြီးတို့ အမှတ်ရလေသာလဲရှုသွင်းရမည်အမှတ်ရလေသာလဲရှုထုတ်ရမည်အချင်းညို့ရှုဖို့ပြဒါပါဠိတော်ကြီးညဇာပြဝတဲ့ပါဠိတော်ကြီးကတော့ဒါပဲဝင်တိုင်းထွက်တိုင်းအမှတ်ရနေဖို့ပဲမမေ့ဘူးဒါပါပဲနှကောင်းနာဒီပြားကအဲတိုက်ခိုက်ရအတ္တနုခံတိုက်လို့ရှိရင်တဲ့နုခံကအဲ့ဒီနေရာကနေပြီးတော့ ယူသွင်းတဲ့အခါမှာအဲတိုက်ရဌာနလေးကနေပြီးယူသွင်းတာလေးအမှားရယူထုတ်တဲ့အခါလည်းယူထုတ်တာလေးအမှားရဝင်တယ်ထွက်တယ်ပေါ့ညီလေးတာရှင်လို့ရှိရင်အမြင်မတာပဲနဲ့ဒီတိုင်းမှလည်းဖြစ်ဖို့ပါပဲဒါပေမဲ့အမြင်မတာပဲနဲ့ပါလို့ရှိရင်တော့ဟိုစိတ်ကအာရုံနဲ့စိတ်နဲ့မကပဲနေတော့တယ်ညီကဘာမှမနေရကြဝင်တယ်ထွက်တယ်ဝင်တယ် ပဲကျေဝင်တိုင်းတိုင်းလားမှတ်နေအဲ့ဒါပါပဲအလုပ်ကတော့ဒီဝင်တိုင်းထွက်တိုင်းအမှားရနေတာလေးတစ်ခုနဲ့တစ်ဖြည်းဖြည်းတတိတွေတမာရီတွေညာနေတာသူ့အတူရင့်ပြီးတော့နောက်ကပြလက်တာဖြစ်တဲ့သုတ်က၄ခု16နည်းတွေအကုန်လုံးသာပြရမယ့်ဥစ္စာတွေပြနိုင်တဲ့ဥစ္စာတွေအဲ့ဒါပထမဆုံးဝင်တိုင်းထွက်တိုင်းအမှားရပြီးတော့လုပ်ကလေးတစ်ခုတည်းပါပဲဘုန်းကြီးရတဲ့ဝိပဿနာက ဘိုက်ကနေပြီးဖောင်းတာပင်လာလည်းငကူထဲမှနေတာလည်းဒီတိုင်းပဲဖောင်းနေပိန်နေဖောင်းနေပိန်နေဒါလည်းငကူမှနေတာနဲ့သတိသမารိညာနေကျင့်လာတဲ့အခါကျတော့ဖောင်းတာကတခြားပိန်တာကတခြားသူကွဲလာတယ်ဖောင်းတာကတခြားမှတ်တိတာကတခြားကွဲလာတယ်ပိန်တာတခြားမှတ်တိတာတခြားကွဲလာတယ်ဖောင်းတာလည်းသူခိုက်တာနဲ့သူဖြစ်ပြီးကြောက်သွားတာပိန်တာလည်းသူခိုက်တာနဲ့သူဖြစ်ပြီးကြောက်သွားတာမှတ်တိတာလည်းသူဟာသူ့ မှတ်ပြီးပြီးပြောက်သွားတာပဲအကုန်လုံးသူကယုံနာအဖြစ်အပျက်တွေသူကသူပိုင်းခြားပြီးတာကငါလေးလိုက်ပြီးတော့မှတ်တာအခုထွက်တဲ့ဝင်တဲ့မှတ်တာလည်းဒီတိုင်းပါပဲအာနာပါနာကလည်းဝင်တိုင်းထွက်တိုင်းဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်အဲ့ဒါဝင်တဲ့ထွက်တဲ့ကလေးလိုက်ပြီးတော့မှတ်နေတယ်ဒီကမ္မထာလည်းပဲမနာကောင်းတဲ့ကမ္မထာမှာမြတ်စွာဘုရားအနာကြီးကျူးထားတဲ့ကမ္မထာမှာပဲ နာနာကြည့်ကြထားတဲ့ကမ္မဋ္ဌာန်းမြတ်စွာဘုရားကိုယ်တိုင်နဲ့ဒီအာနာပါနရှုပြီးတော့ဇန်လေးပါးရအဲဒီကနေပြီးတော့ဇန်အထဝိပဿနာရှုအစဉ်တိုင်းအဲဒီကနေဆရာပြတာပဲမြတ်စွာဘုရားကိုယ်အထုထားတဲ့ကမ္မဋ္ဌာန်းမှာပဲမနာကောင်းတဲ့ကမ္မဋ္ဌာန်းမှာအထုကောင်းတဲ့ကမ္မဋ္ဌာန်းမှာပဲအဲဒါကြောင့်ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်အဲဒါလေးမှတ်နေုံပါပဲ ပါဠိတော်ကြီးရတယ်အဲဒီတိုင်းမှနေလို့အဲဒီတိုင်းမှနေလို့ရှိရင်ဝင်တဲ့ခြေတဲ့အခါခြေမှန်းပြီးမှာပဲကိုယ့်အကိုရှူနေတာကိုအမှတ်ရနေတော့ခြေခြေရှူမိတာပြီးမှာတိကခြေတဲ့ဟွန်းခဏကလည်းတိကကခြေတဲ့အဲဒီကကတိုးသွားတယ်သိရမှာပေါ့သူထွက်တဲ့လည်းဒီတိုင်းပဲဝင်တဲ့ခြေရင်ထွက်တဲ့ခြေမှာပဲဝင်တဲ့တိုးရင်လည်းထွက်တဲ့တိုးမှာပဲအခြေတိုးတွေကိုသိလာတယ်အဲဒါခြေသိတာက ပထမအဆင့်အတူသိတာကဒုတိယအဆင့်ဒါလိုပြထားပါတယ်ပထမနေ့ဒုတိယနေ့အခြေတူသိပြီးတဲ့အခါမှာအစအလယ်အဆုံးအကုန်လုံးသိနိုင်မယ်ဝင်သက်စပြီးတော့ညင်ညင်လေးကနေပြီးနာရီရနာရီရနဲ့နှုတ်ခမ်းကိုညင်ညင်လေးတိုက်ထိပ်ပြီးတော့အဲဒီကစပြီးတော့ဝင်လာတာပြီး နောက်ဆုံးသွားတာလည်းမြင်မြင်လေးဆုံးသွားတယ်ဒီပြီးဝင်နေဆုံးသွားတော့ထွက်တဲ့တခါစပြီးတော့ထွက်လာတာမြင်မြင်လေးကစပြီးတိုက်ထွက်လာအဲ့ဒါဆုံးသွားတာလည်းဒီအပြင်းတော့လိုက်ပြီးတော့မမရဘူးအတွင်းနဲ့လိုက်မမရဘူးသူကအာနာပါနာသမာဓိကမ္မထာကအဲ့ဒီကနေပြီးတော့မှားရတယ်ဝိပဿနာဆိုရင်တော့ဘယ်ကနေမှမှရပါတယ်ဝိပဿနာကတော့ကန့်တာမရှိဘူးတချို့က အာနာပါနမှာအနာရိယကမှားရတယ်ဆိုတာနဲ့ဒီတင်နေရာမှားရင်မှားတယ်လို့ပြောမှမဟုတ်ဘူးသူကအာနာပါနသမာရိယအောင်အထုတာကတော့အဲ့ဒီနေရာကပဲမှားရတယ်။အဲဒီနေရာကပဲပြိတမရမဲ့ကအဲနာရိယအထက်နှုတ်ကတိုက်တရားရဒီကနေပြီးတော့ရှုလို့ရ။နာတိကကိဝဘိက္ခုနောဆိုပြီးတော့အဲဒီနာတိကကိဝဘိက္ခုနာတိကကတော့မုခနိမိတ်တာတော့မုခနိမိတ်တာဆိုတာအထက်နှုတ်ကမဲ့အဲဒီကိုရောတစ်ပါးကချင်း မဇပေါက်ဆိုပြီးတော့ဟောနေတာတွေ့တယ်လို့သာသူကသူစိတ်ကူးနဲ့သူဟောတာနဲ့တူပါတယ်သူကအဲဒီလိုမဟုတ်ဘူးသူကအထက်လောက်ကမှာအဲရှူသွင်းလိုက်တဲ့အခါနာရီရအထက်နှုတ်ခမ်းတစ်ခုခုတိုက်နေမယ်နှကောင်းရှိတဲ့ပုဂ္ဂိုလ်မှာနာရီရတိုက်တယ်နှကောင်းတူတဲ့ပုဂ္ဂိုလ်မှာအထက်နှုတ်ခမ်းတိုက်တယ်တဲ့တက္ကရာတရားဖွင့်တာပါအဲတော့အစအလယ်ဆုံး လူသွင်းတာလည်းအစလည်းအဆုံးသိနိုင်မယ်လူထုတ်တာလည်းအစလည်းအဆုံးသိနိုင်မယ်အစလည်းအဆုံးသိပြီးတော့နောက်ဆုံးယူရင်းကျမ်းသားနဲ့ဝင်သက်ထွက်သက်တွေဟာတဖြည်းဖြည်းသိမ်မွေ့သိမ်မွေ့သွားတော့နောက်ဆုံးကြတော့ဝင်သက်ထွက်သက်မရှိတော့ဖြစ်သွားလိမ့်မယ်အဲ့ဒီတရားဖြစ်သွားလိမ့်မယ်အဲ့ဒီတရားအားထုတ်ရမှာပေါ့ဒါပေမဲ့လို့သက္ကရာကတော့ပထမစပြီးအားထုတ်တဲ့ပုဂ္ဂိုလ်ကြီးအားထုတ်တအောင်လို့သူကအဲ့ဒီ ထမအစဆုံးအထုပ်ပုံလေးကိုသူကကဏနာနီးဆိုပြီးတော့ရေတွက်ပြီးတော့အထုပ်ရမယ်ဟောပြီးတော့ကြက်ကဏနာနီးအနုပါဏနာနီးခုဒနာနီးဝဟနာနီးတယ်ကဏနာနီးကရေတွက်ရမယ်ဝင်သက်ထင်ရှားရင်ဝင်သက်ထွက်သက်ထင်ရှားရင်ထွက်သက်ဝင်သက်ထွက်သက်နှစ်ခုလုံးထင်ရှားရင်နှစ်ခုလုံး အဲ့ဒါ1 2 3 4 5အနည်းဆုံးတော့5ခုရေတွေ့ရမယ်အများဆုံးလည်း10ခုရေတွေ့ရမယ်10ခုတည်းလည်းပိုပြီးမြည်တွေ့ရဘူး5ခုတည်းလည်းကျော့ပြီးတော့မြည်တွေ့ရဘူးအဲဒီတော့ဝင်တဲ့ကနေပြီးတော့ဝင်တာအေးမှလိုက်ဆွဲတာတင်ကြိုင်းနဲ့ဆွဲတာနှစ်မလုံးမရမှာနောက်ဝင်တဲ့3ဆွဲတဲ့4ဝင်တဲ့5 တခုပြီးသွားတယ်နောက်จิตကစားပြီးတခါရတဲ့ပြန်အဲဆွဲသက်ကจิตဝင်တဲ့နှစ်ဆွဲသက်3ဝင်တဲ့4အဲဆွဲသက်5ဝင်တဲ့6 6ကြောင်จิตနှစ်3 4 5ပထမတစ်ကြိမ်အတွက်နောက်တစ်ကြိမ်ကြာจิตနှစ်3 4 5 6နောက်တစ်ကြိမ်ကြာจิตနှစ်3 4 5 6ခုနောက်တစ်ကြိမ်ကြာจิตနှစ်3 4 5 6ခုရှိ နောက်တစ်ကြတဲ့1 2 3 4 5 6 7 8 9နောက်တစ်ကြတဲ့1 2 3 4 5 6 7 8 9 10ရောက်သွားတော့ဒါတဝါရပြီးရယ်နောက်ပြီးတော့1 2 3 4 5တခါပြန်လာကြအဲဒီလိုကြည့်ရမယ်ဆိုတာတဲတော့မလွယ်တာဘူးသူကလွယ်တယ်နည်းဆိုပြီးတော့ပြတာဘုန်းကြီးစဉ်းစားကြည့်တာတော့သူကတဲတဲမလွယ်ဘူးဘာလို့လဲဆိုတော့1 2 3 4 5ခုနက5တရားလားခုနက6ဆုံးပါလား အဲ့ဒါပြန်ပြန်စဉ်းစားနေတာလေစိတ်ပြန့်လွယ်စရာအကြောင်းတော့ရှိနေတယ်သူကအဲ့ဒီဒီဝင်တိုင်းထွက်တိုင်းလေးအသာလေးပါဠိတော်နည်းရာအသာလေးမှတ်နေတာဟာပိုကောင်းနေမယ်လို့ခွန်ကြီးကတို့သဘောကျသူတို့တက္ကရာဆရာအဲ့ဒီလိုပဲအရေးအတွက်ဒီနဲ့1နှစ်3 4 5တွေနဲ့သူကဝါရတယ်နဲ့လောက်တာအဲ့ဒီလိုရေတွဲရမယ်လေကဏ္ဍနည်းနဲ့အဲ့ဒီကဏ္ဍနည်းသဘောကျတဲ့ပုဂ္ဂိုလ်ကတော့ဒီလိုဒီလိုအားထုတ်မှဖြစ်တယ်လို့ပြောရတယ်ဒီလိုယူဆနေတယ်လို့မဟုတ်ပါဘူးမြတ်စွာဘုရားဟောတဲ့ပါဠိတော်နည်းလုံလောက်နေတာပါပဲ ဝင်တိုင်းထွက်တိုင်းတတိလေးရှိနေရင်ဒါပြီးတာလားလိုရင်းမှာပဲဒီနေ့3လ5အစအာမထုတ်တဲ့ပုဂ္ဂိုလ်တွေအာထုတ်အောင်လို့တရားဆရာကပြထားတာပါတချို့မမှတ်တာပဲနေလို့လို့ကနားနဲ့ကနားနဲ့ကြည့်တွေ့ရတော့သူကတချို့ကလည်းဟုတ်မှာပေါ့တချို့လည်းပဲအင်းဝင်လာထွက်တာလေးအမှတ်တတိရရုံနဲ့ဆိုမမှတ်တာပဲနဲ့ဖြစ်နေတယ်ဖြစ်နေတယ်လားသူကကနားနဲ့ကြည့်တွေ့ခိုင်းတာဒီတိုင်းမှတ်တာလို့ရှိရင်တော့အဲ့ဒီတိုင်းကောင်းတာပါပဲ။ တဂရာလည်းတင်းနဲ့သုံးလင်းကရည်တွက်တာဘယ်လောက်ရည်တွက်ရမလို့ဆိုတော့အဲ့ဒီကနန်းနဲ့မရည်တွက်ဖဲနဲ့အမှတ်ရနိုင်လို့ရှိရင်အဲ့ဒီထိဆက်ရမှာတဲ့အမှတ်ရနိုင်ရင်တော့ပြီးတယ်ဆိုရင်တော့ဝင်နေထွက်တဲ့ကလေးအမှတ်တရလေးမြဲနေဖို့ရဒါအခြေတည်ပေးတာပါပဲတဂရာကသူလုပ်ပေးတာဒါကြောင့်အစတည်းကမရည်မတွက်ဖဲနဲ့ဝင်နေထွက်တဲ့ကလေးကိုစိတ်နဲ့ကပ်ပြီးမှတ်နိုင်လို့ရှိရင်လည်းဒါပြီးတော့တာပါပဲဘုန်းကြီးသဘောကြတာချင်းဒီတိုင်းမှတ်တာကလွယ်တယ်လို့ သဘောကြတယ်လည်းမှားလိုက်လို့ချင်းတင်းတင်းသုံးလင်းကရရတာကြောက်ညက်ဆိုင်ရတယ်လို့အလုတ်ပိုးနေအဲဒါဝင်တိုင်းထွက်တိုင်းဟာဝင်နေထွက်တယ်ဝင်နေထွက်တယ်အဲ့ဒါလေးစိတ်နဲ့ကားပြီးတော့မှတ်နေရအာနာပါနကမ္မထာဒါလည်းပဲအာထုတ်ကြည့်ရင်ကြည့်နိုင်ပါလေအခုဒီမှာအာထုတ်တဲ့ပုဂ္ဂိုလ်တွေအပြည့်တွေတော့အာထုတ်လို့မဖြစ်ဘူးဟိုယောဂီအဟောင်းတွေပါလေဆိုရင်အာထုတ်နိုင်ပါလေအပြည့်တွေတော့အဲ့ဒီအာထုတ်လို့ရှိရင်ဟိုမှာ သမဏဆရာပြောနေကြခေါင်းသာပင်သာနေနဲ့ရှုပ်ထွေးကုန်နေတယ်အဟောင်းတွေကတော့အထုလို့ရပါတယ်အထုနိုင်ပါလေသူသဘောကျလို့ချင်းဒါလည်းပဲကောင်းတဲ့ဥစ္စာပါပဲအဲဒါဝင်တိုင်းထွက်တိုင်းအဲဒီတော့အမှတ်တတိနေနဲ့လိုက်ပြီးတော့မှတ်နေလို့ချင်းဝင်တဲ့ထွက်တဲ့ခြေသာကိုလည်းသိလိမ့်မယ်ခြေခြေချူမိတဲ့အခါခြေရဲဆိုတာသိလိမ့်မယ်ဒါလည်းထူးခြားကြမဆက်ရပါဘူးခြေခြေမှသိတာပေါ့ကိုယ့်အကိုယူနေတာ တို့တို့ယူမိတဲ့အခါလည်းပဲတိုးတယ်ဆိုတာသိလိမ့်မယ်အဲဒါအစီသိတာက ပထမနည်းအတိုသိတာကဒုတိယနည်းငါကပထမဒုတိယအဆင့်ထားပေမဲ့လို့သိမကွာပါဘူးအခြေသိရင်တိုလည်းသိတာပါပဲတိုသိရင်လည်းခြေလည်းသိတာပါပဲခြေတဲ့ခါခြေသာသိမှတိုတဲ့ခါတိုသာသိမှပဲခြေသာသိပြီးတော့တိုသာသိတယ်တိုသာသိပြီးတဲ့နောက်ခြေသာမသိတော့မပြန်တော့ဘူးဒီလိုမဟုတ်ဘူးလို့ဆိုတာနောက်တစ်ခါလဲခြေသာသူက သက်သက်ဝင်တဲ့ရှိတာတွေလည်းပဲနောက်ခါပြင်ပြေဦးမှာပဲအဲပြေတဲ့ခါရှိတာကြမ်းပြေဦးမှာပဲဆိုတဲ့ခါဒူတာကြမ်းပြေဦးမှာပဲသူတို့ကကတော့ဘယ်ဟာကရှိကြတယ်နောက်ကြတယ်လို့မဟုတ်ပါဘူးတချို့မောနေလို့ရှိရင်ဖြင့်အဲ့ဒါသက်သက်ဝင်တဲ့တိုးလိုက်မယ်သူကပထမစမှတ်ကသာမောနေလို့ရှိရင်တိုးလိုက်မယ်နောက်အမောပြေသွားရင်တော့သူကရှင်းလာမှာပဲအဲ့ဒါရှင်းတာတိုးတာဒါနှစ်ခုကတော့ဓာန်တူပါပဲပထမနေ့ဒုတိယနေ့ဆိုရင်လည်းဒေသနာအားဖြင့်သာပထမနေ့ဒုတိယနေ့ဖြစ်တယ်အစဉ်အားဖြင့်တော့ ပထမဒုတိယအဆင့်ရလို့မဟုတ်ပါဘူးညီလူညီမျှပါပဲအဲဒီပြီးတော့သဗ္ဗကာယပฏิတံဝေဒီအတ္တတမတိခတိဝင်တဲ့ထွက်တဲ့အစအလယ်အဆုံးအကုန်လုံးသိအစအလယ်အဆုံးအကုန်လုံးသိဝင်တဲ့အစအလယ်အဆုံးစကနေပြီးအဆုံးတန်အောင်ဆုံးသွားလို့ရှိရင်လည်းပဲဝင်တဲ့ပြီးထွက်တဲ့လာတာပဲမအားဘူးအဲဒီကလည်းအစအလယ်အဆုံး သက်သက်ဆုံးသွားလို့ရှိရင်ဝင်တဲ့ပြန်ဝင်တာပဲနားနားနေကြချိန်တော့မရှိဘူးသူကအဲကျူထုတ်လေတာဆုံးရင်ကျူသွင်းမိတာကျူသွင်းလေတာဆုံးရင်ကျူထုတ်မိတာပဲမပြတ်တခါတည်းတတိမြဲနေတာပါပဲအဲ့ဒီအဲ့ဒီမှာတတိကောင်းကောင်းမြဲနေတာလေဝင်တိုင်းထွက်တိုင်းဟာတခါတည်းထွက်တဲ့ဝင်တဲ့ထွက်တဲ့ပုံမှာတတိလေးကစီးပြီးတော့လိုက်နေလို့ဓာတ်စီးလိုက်နေလို့ဝင်တဲ့ခါမှာလည်းနှာခေါင်းကထိပြီးတော့ဝင်သွားထွက်တဲ့ခါမှာလည်းနှာခေါင်းကထိပြီးတော့ထွက်သွား အဲ့ဒါအစလည်းဆုံးအကုန်လုံးသိတယ်အဲ့ဒီအနာမရှိဘူးတဲ့ခုဖောင်းတာပင်နာမှတ်တဲ့ဝိပဿနာအနေနဲ့ဖောင်းတာပင်နာမှတ်ရတယ်ဒီတိုင်းပဲပထမအစတုန်းကဆိုလို့ရှိရင်ဖောင်းတာပင်နာမှတ်မိအောင်ကတော်တော်ကြောင်းကြဆိုင်နေရတယ်ဒီထဲကနေပြီးတော့စိတ်ကတရားထွက်တော့သွားရတာနောက်သတိသမารိအားကောင်းလာတဲ့ခါကျတော့တရားထွက်မသွားတော့ဘူး ဖောင်းသားလေးဖောင်းစားကနေပြီးဖောင်းဆုံးတယ်အောင်ဆင်းတိုင်းပြီးတာပင်သားလေးပင်စားကနေပြီးပင်ဆုံးတယ်အောင်ဆင်းတိုင်းပြီးတာအဲ့ဒီမှာလည်းအစလည်းအဆုံးအကုန်လုံးသိရမှာဒီလိုသိရမှာဖောင်းသားဆုံးရင်ပင်သားပဲပင်သားဆုံးရင် ဖောင်းသားပဲအဲ့ဒါဝိပဿနာမှာလည်းအတူတူပါပဲသဘောအချင်းသိမကွာပါဘူးအတူတူပါပဲသူကအဲ့ဒီအစလည်းအဆုံးသိပြီးတဲ့အခါဘာဖြစ်လာမလဲဆိုလို့ရှိရင် ရုံရင်ကြမ်းမ်းနဲ့ဝင်နေထွက်တဲ့တင်ငြိမ်းစီရမယ်ဝင်နေထွက်တဲ့တင်ငြိမ်းပါမယ်ဒါတော့အသက်မရှိသလိုဖြစ်သွားလိမ့်မယ်အဲ့ဒါအတမာရီညာအတမာရီအားကောင်းလာတာအတမာရီအားကောင်းလို့ရှိရင်ညာငြိမ်းသွားတယ်အဲဒီတော့ငြိမ်းသွားတဲ့အခါကျတော့ဝင်နေထွက်တဲ့တင်မရှိဘူးဆိုပြီးမမှတ်ဘဲနဲ့လည်းမနေနဲ့တဲ့ဒါကညာကြတယ်အဲ့ဒီ ဝင်နေကြထွက်နေကြနေရမယ်စိတ်ကလေးစိုက်ပြီးတော့မှတ်နေရမယ်စိတ်ကလေးစိုက်ထားမှပဲဝင်တာမထင်ရှားရင်ဝင်တယ်လို့ဆိုလို့တော့မဖြစ်ဘူးထွက်တာမထင်ရှားရင်ထွက်တယ်လို့ဆိုလို့တော့မဖြစ်အဲ့ဒီနေရာမှာစိတ်ကလေးစိုက်ပြီးတော့ပြုတ်နေရမှာလို့မျက်စိနဲ့စူးစိုက်ကြည့်နေတယ်လို့အဲ့ဒီနေရာမှာစိုက်ပြီးတော့ကြည့်နေစိုက်ပြီးတော့ကြည့်နေလို့ရှိရင်တိမ်တိမ်မွေ့မွေ့ဝင်တဲ့တွေထွက်တဲ့တွေသင်ကြားလာလိမ့်မယ်တဲ့ဥပမာအားဖြင့်နွားပြောက်တယ်လို့နွားချတာလို့လည်းပြော နွားပြောက်တဲ့လူဟာနေလည်းနေခြင်းလယ်သမားနွားကိုလွတ်ထားပြီးတရေတမောအိတ်နေတော့အိယာနိုးတဲ့အခါနွားမမြင်ဘူးဆိုလို့ချင်းဟွန်းနွားတွေတော့ပြောက်ပြီးဘယ်သွားပါလိမ့်မလို့ဆိုနွားတွေသွားမယ့်နေရာတွေလျှောက်ပြီးတော့လိုက်နေပေါ်ရမလို့ဘူးတဲ့အဲနွားတွေညနေပိုင်းရေတောက်နေကြရေရှိတဲ့နေရာဌာနရေစိတ်ကသွားစောင့်နေုံပဲအဲခါတိုင်းခါတိုင်းနွားရေတိုက်နေကြနေရပါလေ ညနေပိုင်းအဲဒီနေရာသွားစောင့်နေုံနဲ့အဲဒီနေရာသွားစောင့်နေညနေပိုင်းသူအချိန်ကြတဲ့ခြေတောက်ခွေသူလာလိမ့်မယ်တော့လေအဲဒီမှာဖမ်းယူုံပဲအဲ့ဒါလိုပဲဝင်တဲ့ထွက်တဲ့တွေပျောက်ပြီးတော့နေတဲ့အခါမှာတခြားတစ်ပါးလိုက်ချနေဖို့မလိုဘူးတဲ့တချို့ကတော့ဝင်တဲ့ထွက်တဲ့တွေလည်းမရှိဘူးပျောက်ကုန်ပြီဆိုပြီးတော့အဲမကျူးမှာပဲနေရတယ်အဲဒီလိုလည်းမနေရဘူးလေကျူရမှတ်အဲဝင်တဲ့ထွက်တဲ့နေရာလေးတိုက်ကြည့်နေတဲ့နေရာလေးကိုစိုက်ပြီးတော့ အဲဒီမှာစိတ်ကလေးစိုက်ပြီးတော့ကတ်ထားသူကဝင်တဲ့ထွက်တဲ့ထွက်တဲ့ဝင်တဲ့မရှိတဲ့ပုဂ္ဂိုလ်ရှိတဲ့ပုဂ္ဂိုလ်တွေကရွေးချယ်ပြီးတော့ပြထားပါတယ်မိဝမ်းထဲမှာပရိသေနေနေတဲ့ပုဂ္ဂိုလ်မှာအသက်ရှင်ခြင်းမရှိဘူးလေရေထဲမှာနစ်မြုပ်နေတဲ့ပုဂ္ဂိုလ်အသက်ရှင်ခြင်းမရှိဘူးမိမောတူနေတဲ့ပုဂ္ဂိုလ်သစ်ပမောလိန်ကြလို့ရေနစ်လို့စတယ်ချင်းအဲဒီတော့မိနေတဲ့ပုဂ္ဂိုလ်အသက်ရှင်ခြင်းမရှိဘူးလေ သေတဲ့ပုဂ္ဂိုလ်သေတဲ့ပုဂ္ဂိုလ်ဆိုတော့ဘယ်လက်ရှိချင်းချင်းလဲလက်ရှိချင်းမကြည့်ဘူးလေသူတွေကသုဒ္ဓဇံဝင်စားနေတဲ့ပုဂ္ဂိုလ်ဇံက၄ပါးရှိတယ်အခုအနာပါနာအားထုတ်နေပြီဇံလည်းရောက်တယ်သုဒ္ဓဇံဝင်စားနေတဲ့ပုဂ္ဂိုလ်လက်ရှိချင်းမကြည့်ဘူးယူပဓမ္မတိအာယူပဓမ္မတိအာယူပဆိုတာနာညီတဲ့ပြောကြမလို့ပါဘူးယူပဓမ္မတိ အဲယူပအယူပဇမပြည်မှာရောက်နေတဲ့ဇမတွေမှာသိကြည့်ခြင်းမရှိဘူးနိရောဓသမဘဝင်စားနေတဲ့ပုဂ္ဂိုလ်အသက်ရှိခြင်းမရှိဘူးလေအသက်မရှိတဲ့ပုဂ္ဂိုလ်ခုနှစ်ခုနှစ်ဦးရှိတယ်အခုအာနာပါနရှုနေတဲ့ပုဂ္ဂိုလ်အဲ့ဒီခုနှစ်ဦးထဲမှာပါဘူးဒီဝါနဲ့ပြည်တယ်နေစေလဲမဟုတ်ရေတဲ့နင်းညုံတာလဲမဟုတ်မိမောတူဝေပြီးတော့မိတ်နေတာလဲမဟုတ်อืมဒါတော့သေးနေတာလဲမဟုတ် သရုပ်ဇံဝင်စားနေတာလည်းမဟုတ်ဇမာလည်းမဟုတ်နိရောဓသမဘဝင်စားနေတာလည်းမဟုတ်ဆိုတော့ဆက်သက်ဝင်တဲ့အကြည့်ရမှာပဲငါတတိညာအားနဲ့လို့မထင်တာပဲလို့ဒါလိုအောင်းမိပြီးတော့အဲဒီဆက်သက်ဝင်တဲ့တိုက်နေရနေရာလေးကစောက်ပြီးတော့ကျူရမယ်တဲ့ဒီနေရာလေးမှာစိတ်ကလေးစိုက်ထားရုံပါပဲခေါင်းကဟိုနွားတွေကြောက်တဲ့ပုဂ္ဂိုလ်ကရေတောက်လာမယ် ဒီကနာကသွားပြီးစောင့်နေတယ်လို့ပဲနေပြီလို့အဲစာရည်ပြီးတော့နေလို့ရှိရင်တတိဟာဒီဒီကောင်းလာတဲ့ခါကျတော့ပိန်မွေးတဲ့ထွက်တဲ့ဝင်တဲ့ကလေးတွေပိန်မွေးမွေးတိုက်ခိုက်တာတွေတည်းပေါ်လာနေတယ်နောက်ကြတော့လည်းထွက်တဲ့ဝင်တဲ့ကကြားလာတာလည်းရှိမှာပါပဲအခုယောဂီပုဂ္ဂိုလ်တွေမှာဒီလိုပဲထွက်တဲ့ဝင်တဲ့ပင်မွေးလို့ဖောင်းလာပင်တွေကြောက်နေတဲ့ကရှိတယ်ယောဂီတွေခဏခဏပြောပါတယ်အဲပြောတယ်သူဖောင်းလာပင်တာမရှိဘူးမှားရဘူးမှားလိုက်ရင်ဖောင်းလာပင်တာကြောက်တာ ယောက်သားတော့ဒီညာတွေမှာတိုင်းရတယ်မကောင်းတာပင်လာပြောက်သွားလို့ရှင်းထိုင်တာထိတာမှာထိုင်နေထိရထိုင်တဲ့နေရာမှာလိုက်ဒီလိုလုံးပေါ့ထိတဲ့နေရာကတော့ဒီနေရာကညာဘက်ကဖြစ်ဘယ်ဘက်ကဖြစ်ဒီနေရာထိတာကိုမှာလိုက်ထိုင်နေထိရနောက်တစ်ခါထိုင်နေထိရဆိုတော့ဒီဒီနေရာတွေ့မှာဒီဒီနေရာထဲမှာရင်လွယ်လုံးအကြည့်နေလို့ဝိရိယအားနေရတယ်ဝိပဿနာအရာမှာကျွမှရတဲ့အာယုံ နည်းလွန်အားကြီးလို့ရှိရင်တကူတည်းဖြစ်တယ်နှစ်ကူတည်းဖြစ်တယ်နည်းလွန်အားကြီးလို့ရှိရင်ဝိရိယအားကရော့ပြီးတမာရီအားများနေတာတမာရီအားများလို့ရှိရင်ညာမဖြစ်ဘူးအဲကြောင့်ဝိရိယအားများအောင်လို့လည်းအားထုတ်ရတယ်သမထကမ္မထမှာတော့အာယုန်များလို့မကြိုက်ဘူးအာယုန်များလို့ရှိရင်တမာရီအားရော့တယ်ကြောင်းကြဆက်ရတာနဲ့ဝိရိယအားကများတယ်တမာရီအားရော့တမာရီအားရော့လို့ရှိရင်ဥစ္စာရတမာရီတို့ဗနာတမာရီတို့ ဇာနေပါလေကသူကရုပ်တည်းမရောက်ဘဲနဲ့မလိုဘူးပဲနဲ့ဖြစ်တတ်တယ်။ဒါကြောင့်သမထကမ္မထာမှာတခုတည်းသောအာယုံပဲအာယုံယူရတာ။ခြေသာလောမနခဒါနာစသည်ဖြင့်ဒီလိုအာယုံတွေများပေမဲ့နောက်ဆုံးကျတော့တခုတည်းသောအာယုံမှာစိုက်ယူရတာပဲ။ဒီစားဆုံးအာယုံလေးတစ်ခုပဲစိုက်ယူရတယ်။အဲ့ဒီမှာဇာရတာ။သမထကမ္မထာကဒီလိုအာယုံတခုတည်းမှာဇာရတယ်။အာယုံတွေများရင်ဇာမရဘူး။ဘုရားကုံတွေအာယုံပြုနေတာဘုရားကုံတွေကများနေတော့သမထတော့သမထပဲဒါပဲမဲ့လို့ဘုရားကုံတွေများနေတဲ့အတွက် သမာဓိကထက်တဲ့တဏ္ဍာကောင်းကောင်းကြီးမဖြစ်ဘူးဇံဇံအပနာသမာဓိတိအောင်မရဘူးဥဇာရသမာဓိလောက်ပဲရတယ်အဲဒါကျမ်းဂန်တွေကပြထားပါတယ်အဲတော့သမထကမ္မထဆိုရင်ဒီကူရီတော့အာယုံအာရုံပြုရတယ်တချို့အရာထဲမှာလူပုဂ္ဂိုလ်တွေကပြောတတ်တယ်တရားဆိုတာဧကောရမောတကူတီတော်တရားရှုရတယ်လို့ကပြောကြတယ်အဲဒါကကြာကြာနာသိပြီးပြောတာဟုတ်ပါဘူးသူတို့စိတ်ကူးနဲ့သူတို့ပြောနေတာဧကောရမော တခုရီတော့တရားရှုရတယ်ဆိုတာအဲဒီသမထမှာဟုတ်တယ်ဝိပဿနာတော့တခုရီရှုရတာမဟုတ်ဘူးဒါနဲ့ဘုန်းကြီးများတို့ကမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းယုံနာနေရှုရမယ်ဆိုတဲ့ဥစ္စာသူတို့ကသဘောမကျဘူးဧကောတော်မဟုတ်ဘဲဖြင့်တခုရီမဟုတ်လို့တဲ့အာုံနေများနေလို့တဲ့ဥစ္စာသမာဓိမရှိဘူးอืมသမာဓိမရှိဘူးဒါတရားသဘာဝမကျဘူးဆိုပြီးတို့ကပြောကြတယ်သမာဓိလည်းဖြစ်တယ်လို့တော့ဖြစ်ပါလေဇာန်သမာဓိတော့မရှိဘူးမှန်တယ်လို့ကသူတို့ပြောတယ်ဇာန်သမာဓိဖြစ်အောင်လည်းအထုတာမဟုတ်ဘူးဇာန်တော့မရှိဘူး မာသမารိဖြစ်တဲ့ဝိပဿနာသမารိဖြစ်တဲ့ခဏိကသမารိခေါ်တယ်ခဏိကသမารိကရှုခိုက်ကလေးပဲဒီအာယုံရှုဒီအာယုံပေါ်မှာခိုက်တာလည်းကြည့်တာဟိုအာယုံရှုဟိုအာယုံပေါ်မှာခိုက်တာလည်းကြည့်တာအဲသူခိုက်တာနဲ့သူခဏခဏလေးကြည့်တယ်ခဏိကသမารိခေါ်တယ်ဝိပဿနာသမารိအဲဒါကတော့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းလိုက်ပြီးတော့ရှုရတယ်ဝိပဿနာဆိုတာအာယုံတစ်ခုတည်းသိအောင်လို့ရှုတာမဟုတ်ဘူးဝိပဿနာဆိုတာမိမိတဏှာရှိတဲ့ဓဝါ၆ပါးက စိတ်တိုင်းစိတ်တိုင်းယုံနာနေအကုန်လုံးသိရမှာတတ်နိုင်လို့ရှိရင်ဖြင့်အကုန်လုံးကျွမ်းမဲ့ကိုသိရမှာဒါပေမဲ့လို့ပါရမီညာရှိသလောက်ပဲပြီးပါတယ်တချို့ပုဂ္ဂိုလ်ဒါလေးပါးလောက်ပြီးတာလည်းရှိတယ်အဲဥပါဒယုတ်တွေပါလေအသေးစိတ်တွေမပြီးပဲနဲ့အဲဒီလိုဒါလေးပါးလောက်ပြီးတာလည်းရှိပါတယ်ဒါပါရမီညာလိုက်ပြီးတော့ဖြစ်ပါတယ်တတ်နိုင်လို့ရှိရင်တော့အကုန်လုံးသိရမှာပဲနည်းနည်းသိလေလေသူကကောင်းနေနေပဲအကုန်လုံးယုတ်တရားနံတရားတွေ အနိစ္စဒုက္ခအနတ္တသဘောတွေကြီးတယ်ပဲဆိုတာအကုန်လုံးသိဖို့လိုပါတယ်ဒါကြောင့်ဝိပဿနာယာမှာတော့ဧကောဓမောမဟုတ်ဘူးအဲရှိတဲ့နေရာတရားတွေအကုန်လုံးရှိရတာဧကောဓမောဘာဝေတာဘောဒွေဓမ္မဘာဝေတာဘာစသည်ဟောတဲ့တရားတွေရှိပါတယ်အဲ့ဒါကဧကောဓမောကြီးတဲ့မဟုတ်ပါဘူးဒွေဓမ္မလည်းရှိတာပဲတယောဓမ္မသုံးခုလည်းပွားရမယ်ဆိုတာရှိတယ်အဲအဲ့ဒါကလည်းပြီးတော့ပွားရမယ်တရားတွေပါရှိရမယ်တရားတွေမဟုတ်ပါဘူး ပွားစီရမယ်တရားတွေဒီကောဓမောဆိုလို့ရှိရင်ကာယကတာတတိယအာနာပါနာတတိယအဲဒီတတိပွားရမယ်တွေးဓမ္မဆိုလို့ရှိရင်သမထနဲ့ဝိပဿနာနှစ်ခုကိုပွားစီရမယ်ဒီယောဓမ္မဆိုလို့ရှိရင်လည်းသမာဓိ၃ပါးကိုပွားစီရမယ်စသည်ဖြင့်အဲဒီလိုသူ့အရာလျော်သာချက်ဟောတာက၄ခုလည်းရှိတာပဲ၅ခုလည်းရှိတာပဲ၆ခုလည်းရှိတယ်၇ခုလည်းရှိ၈ခု၉ခုအဲ10ခုဒါသာဓမ္မဘာဝေဒပဲ10ခုတို့တရားပွားစီရမယ်လည်းရှိတယ်ဧကာရတဓမ္မဘာဝေဒပဲ၁၁ခုရှိရောက်ရှိပါတယ်ငုဒ္ဒရာ သင်္ဂုတ္တနိကေမှာဟောတာသူကသူကလည်း10ပါးပဲသုံးသွားတယ်အဲ့ဒါကပွားစီရမယ်တရားတွေပြုရမယ်တရားတွေမပြုရမယ်တရားတွေကတော့ဝိပဿနာရာမှာဆိုရင်ခန္ဓာ၅ပါးယုံနာတရားတွေအကုန်လုံးပြုရတာပါပဲဘယ်တရားတစ်ခုတည်းသာပြုရမယ်ဒိဋ္ဌိတရားတွေမပြုရဘူးလို့သံသမရှိဘူးဒါကြောင့်ဝိပဿနာရာမှာတော့6ပါးပေါ်တိုင်းပေါ်တိုင်းကိုပြုရတယ် ခုသမထသမာဓိအရာမှာတော့အာယုန်လေးတစ်ခုတစ်ခုပဲရှုရတယ်ကတိုင်းဆိုရင်လည်းကတိုင်းတစ်ခုတည်းပဲလုပ်ရတယ်ငခုသုံးခုဟိုရှုသည်ရှုလို့လို့မဖြစ်ဘူးသူကဒီခုချင်းပဲရှုရတယ်အတုပဆိုရင်အတုပအာယုန်တစ်ခုတည်းပဲရှုရတယ်အခုအာနာပါနရှုတယ်ဆိုတော့လေဝင်တဲ့နဲ့ထွက်တဲ့ကတော့ငခုဆိုရင်လည်းတစ်မျိုးတည်းပါပဲသူကတော့ဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်ဆက်ရပဲသူကတစ်မျိုးတည်းလေသူကတစ်ဆက်တည်းပဲသူကထင်တယ်အဲဒါကြောင့်တစ်ခုတည်းပဲသူကရှုရတယ်အဲဒီလိုရှုပါများတဲ့အခါမှာခုနပြောတဲ့အတိုင်း ကျွင်းကျမ်းသားနဲ့တိမ်မွေ့သွားတိမ်မွေ့လို့ပျောက်သွားတဲ့အခါဆွဲတော်ဝင်တဲ့လုံးမပျောက်သွားတဲ့အခါရှိနေမယ်ပျောက်သွားတယ်မယ်လို့စိတ်မပြင်းနဲ့အဲဒီဆွဲတော်ဝင်တဲ့ရှိခိုက်နေရနေရာလေးပဲသူ့ဆိုင်ပြီးတော့ရှူပါတဲ့အဲ့ဒါလေးစိုက်ပြီးတော့ရှူနေခုနဟိုနွားပြောက်တဲ့လူနွားတွေဒီတော့လာနေကြဖြစ်တဲ့ဒီကံရိုးကနေပြီးစောင့်နေတာလို့အဲဒီနေရာစောင့်နေပါတယ်တော့ကြပေါ်လာပါလိမ့်မယ်ပေါ်လာတယ်တော့ကြတော့ပေါ်လာတဲ့ခါကျတော့ဝင်နေဆက်တယ်သူ့ဆိုင်ပြီးတော့ရှူပါ အဲ့ဒီအဲ့ဒါလောက်ဆိုလို့ရှိရင်ပฏิဘာဂနမိလည်းသင်္နာပါပฏิဘာဂနမိပฏิဘာဂနမိဆိုတာပထမကဝင်နဲ့ထွက်တဲ့အလားတူဖြစ်တဲ့နမိမှဝင်နဲ့ထွက်တဲ့အတိုင်းမဟုတ်ဘူးသူတို့ခြားခြားဖြစ်လာတဲ့နမိပထမကဝင်နဲ့ထွက်တဲ့ကတော့တိုက်ရုံကြည့်ရုံမျှပဲတိုက်ကြည့်ပြီးတော့နေတဲ့လေသဘောနောက်အဲ့ဒီပฏิဘာဂနမိအနေနဲ့သင်္နာတာကတော့သူတို့ခြားခြားဖြစ်ပြီးတော့သူလည်းကြမ်းကြမ်းဖြစ်ပြီးတော့သင်္နာတယ် အကျိုးလည်းနည်းနည်းနဲ့မြင်မှုဖြစ်ပြီးတော့ထင်လာတယ်။ကျန်ကျန်ဖြစ်ပြီးတော့ထင်လာတဲ့ပုံကိုယ်တွေညာအဲနှာခေါင်းမှာပြင်းပြထန်ထန်တိုက်ခိုက်ပြီးတော့ဝါယိုးများဝါယိုးများလို့ဝါယိုးများတခါလဲဝင်လိုက်ထွက်လိုက်တယ်။ဒုချောင်းပေါ်ဒုချောင်းဝါယိုးဆိုတော့ဝါရောကပုဂ္ဂိုလ်တွေနားလဲအောင်လို့ပြောတာနဲ့ဒီပါရဲ့ဝါပင်မြင်မှုတဲ့ပုဂ္ဂိုလ်ခက်တာပဲလို့ဆိုတာဒုချောင်းသဘောပါပဲဝါယိုးဆိုတာဒုချောင်းပါပဲဟုတ်သား အဲဒီဒုကြောင့်နှကောင်းနဲ့ဝင်လိုက်ထွက်လိုက်နဲ့စိုက်ပြီးတော့ဝင်ထွက်တယ်လို့ကြံ့ကြံ့တယ်လို့လည်းတွေ့ရတယ်။ပြီးတော့တကယ်ချင်းမင်းတို့များလို့တကယ်ချင်းမင်းတို့ကတော့ဒီတကားကလန်ကတော့ဒီကတိုင်းကြတိုင်းရှိအိမ်တိုင်းနေရှိတယ်။အဲနှကောင်းနဲ့တကယ်ချင်းမင်းတို့လည်းထိုးနေတယ်လို့ပြောတယ်။ဝင်လိုက်ထွက်လိုက်စိုက်ခိုင်းပြီးတော့အဲဒီတော့ကြံ့ကြံ့ဖြစ်ပြီးတော့လည်းသင်တယ်။နူးညံ့ညံ့တင်နေမှုပဲဖြစ်ပြီးတော့ဝါကွမ်းများဝါကွမ်းဆိုင်များလေဝမ်းတော့ ဟွာကွာတော့ဘိုင်းတော့များလို့ပြောတယ်အဲဒါနင်းနင်းညံ့ညံ့တယ်သာလာရာရာလေးနှခေါက်မှာတိုက်ပြီးတော့ဝင်သွားလိုက်တိုက်ပြီးတော့ထွက်သွားတယ်ဒီမှာအဲဒီလိုလည်းခဏတည်းလေချောင်းများတယ်လေချောင်းကလည်းလေလေနေရာနဲ့တိုက်ပြီးတော့ကလည်းဝင်လိုက်ထွက်လိုက်လို့လည်းခဏတည်းမိကိုညွန်များတယ်အဲမိကိုညွန်များမိကိုကိုငွေလေးညွန်လေးနင်းနင်းညံ့ညံ့တယ်အဲဒါကတော့နှခေါက်မှာတိုက်ခိုက်ပြီးတော့ဝင်နေတာပုံသဏ္ဍာန်နဲ့ထင်တယ် အယောင်ဆင်းတယ်လို့ထင်တာလေသူတို့သွားတော့မယ်အကြောင်းဆရာကြီးလည်းပဲမြတ်စွာဘုရားကဘာလို့လဲဆရာကြီးအဲဆရာကြီးကလည်းဗရမညာပတိဗရမညာပတိဗရမညာလုံးတွေရှိထားတဲ့ပရိညာတယ်ဒီလိုလဲထင်တာလေပလဲပရိညာလို့လည်းဒီလိုလဲထင်တာလေဒီဆောက်လုံးခေါ်တဲ့သလွယ်ကျိုးတို့ရှိရသုံးတဲ့ဥစ္စာတွေအဲလည်းလည်းမပိုက်နေကျိုး အဲဒီကျိုးမျိုးကျိုးမျိုးကျိုးမျိုးလိုလည်းပဲဝင်လိုက်ထွက်လိုက်တယ်မှာမြင်ကြီးဖြစ်ပြီးတော့ရှင်းနေတာလေအယောင်လင်းနဲ့ဝိုင်းဝိုင်းပင့်ကူအိမ်များလိုလည်းဝိုင်းဝိုင်းကြီးဖြစ်ပြီးတော့လည်းရှင်းရတယ်ဒါပင်လည်းပင်လိုများလည်းဝိုင်းဝိုင်းကြီးဖြစ်ပြီးတော့ရှင်းရတယ်ကျေများလိုလည်းပဲရှင်းရတယ်ကျေရောင်လို့ကျေရောင်များလို့လများလို့နေများလို့လည်းဒါတွေကတော့အနာသက်တာတဲ့ပုံစံတွေမှာလလို့နေလို့တခါလေဝုံဝုံလင်းလင်းကြီးဖြစ်ပြီးတော့နှာခေါင်းမှာဆင်းတယ် ရွယ်လုံးကြီးများလို့ဒီလိုလည်းထင်တာတဲ့အဲဒီတော့ထင်လာတဲ့ဥစ္စာပฏิပါဒနမိခေါ်တယ်တဲ့ဒါသတ္တဝန်နဲ့အဲဒီကြတော့အဲဒီကြတော့သူကြောင့်ကြောင့်မသက်ရပါဘူးအဲဒါလေးကိုစာယူပြီးတော့ကြည့်နေရုံနဲ့လို့ကအဲဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်နဲ့ပေါက်မှတကားတယ်ပုံသဏ္ဍာန်ကြီးနဲ့သူကလာတယ်အဲဒါသုသက်ပြီးတော့ပြုနေတဲ့အခါမှာនិဝရဏတွေကင်းစင်တယ်ကာမိသနာនិဝရဏကာမအယုန်တွေသွားတဲ့စိတ်ရှိတယ်အစတုန်းက ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်စမှတ်လာတာဆိုရင်ဒီကဝင်တယ်ထွက်တယ်တော့နှလုံးသွင်းနေရင်အိမ်ရောက်သွားတဲ့ကလည်းရှိမှာပဲဟိုလူနဲ့သွားစကားပြောတဲ့ကလည်းရှိမယ်ဟိုပစ္စည်းကိုရအောင်သွားချတာနဲ့ဝယ်တာနဲ့ရောင်းတာနဲ့ဒီလိုဟာတွေလည်းရှိနေမှာပဲအဲဒါကာမိဆန္ဒတွေခေါ်တယ်အဲဒီထဲမှာပြောဆိုမတဲ့လို့အစင်မသိလို့သိဆိုးနေတာလည်းပဲတစ်ခါတစ်ခါပါအောင်မဟိုအရင်ကတွေ့လို့ဦးကျင်ဦးလည်းပြန်စဉ်းစားပြီးသိဆိုးတာလည်းပါလိမ့်မယ်ဇာဘာရခေါ်တယ်ဟွန်းကာမိဆန္ဒနိဝရဏဇာဘာရနိဝရဏနောက်ဒီထဲကရှုနေရင်းနဲ့ ရင်းကြီးလာတဲ့သဘောကြော်ရဲလာတဲ့သဘောရှိမယ်ဒိနာမေတာခေါ်တယ်။နောက်ဒီထဲကနေပြီးတော့စိတ်ဟိုရောက်လဲဒီရောက်လဲမတည်ငြိမ်ပဲဖြစ်နေတာဥဒိစ္စခေါ်တယ်။ကိုမာယဉ်မှုလေးတွေရှိတော့ပြန်စဉ်းစားပြီးစိတ်ပူပါနေတာဥဒိစ္စအဲကုက္ကုစ္စခေါ်တယ်။ဒီလိုရှိနေလုံးကတရားအတက်မှမဟုတ်ပါလေလားဖြစ်မှမဟုတ်ပါလေလားငါရှိနေတာမှန်မှမှန်ရဲ့နေလားစသည်ဖြင့်အဲဒီလိုစဉ်းစားဝေဘာနာကဝိသိကိစ္စခေါ်တယ်အဲဒါနိဝရဏ၅ပါးတွေကာမေသနာနိဝရဏ၊ဇာဝရဏနိဝရဏ ိနာမေဒနိဝရဏဥဒိစ္စကုဝစ္စနိဝရဏဝိသိကိစ္စနိဝရဏဆိုနိဝရဏ၅ပါးတရားထုတ်တာကဖြစ်တာပဲအခုဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းနဲ့ဖောင်းနေပိန်နေမှတ်နေရင်လိုပဲစိတ်ကကြားထွက်တာဟောလူဉာဏ်နေတဲ့ရာတွေစိတ်တွေဒီကာမသန္တာတွေဒါတွေမှတ်ပြီးတော့ပြရတယ်ဒီမှာတော့အဲဟိုသမထဘိုင်းမှာတော့အဲ့ဒီတော့မှတ်ဖို့ရတော့မလိုဘူးသူကအမှတ်အဲ့ဒီဖြစ်ပေါ်လာတဲ့စိတ်တွေတော့ရှုဖို့မလိုဘူးသူကတော့သမထကတော့ သမထကတော့သမထအာယုံမှာစိတ်ကလေးတည်ဖို့ပဲလို့တယ်။ဒီကဝင်တယ်ထွက်တယ်လို့ရှုနေရင်စိတ်ကတခြားရောက်သွားရင်อืมသတိရလို့ရှိရင်ဒီဝင်တယ်ထွက်တယ်အာယုံလေးပြန်ပြီးရှုအောင်လေ။ကိုယ်စိတ်ကလေးမှတ်ဖို့ရမလိုပါဘူးသူကတော့သူကဝိပဿနာမဟုတ်ပဲဟော။သူကတော့မလိုဘူး။အဲဒီပြန်ပြီးတော့ရှုအောင်ပဲ။ဒီပြန်ပြီးတော့ထပ်တော့ကြစိတ်ကဟိုပြန်ထွက်သွားပြန်ပြီးသတိရတဲ့အခါဒီပြန်ထားအဲဒီလိုစိတ်ကလေးဟိုရောက်လိုက်ဒီပြန်ထားလိုက်ဟိုရောက်လိုက်ဒီပြန်ထားလိုက်ဒီလိုလုပ်နေရတာ။ အဲဒီလိုလို့နိုင်နေတဲ့အခါကာလကျတော့ခုနပြောတဲ့ပရိပါကနမိတ်စီရောက်တဲ့အခါကျတော့မသွားဘူးစိတ်တွေဘယ်မှမသွားတော့ဘူးဒါကြောင့်မို့လဲခုနအာယုန်နေပီတိတတ်တာထင်လာတာခုနသက်သက်ဝင်တဲ့တရားအယောင်လင်းနေတယ်ကွာကြီးကြီးလင်းလင်းတန်းတန်းရှင်းရှင်းတကားတဲ့အဲဘိုင်းဘိုင်းခြားခြားသင်ခြားခြားတကားတဲ့ရှင်းပြီးတော့နေတာအဲဒါပရိပါကနမိတ်တဲ့နိဝရဏ၅ပါးကင်းစင်ပြီတဲ့အဲဒီနိဝရဏ၅ပါးကင်းစင်တဲ့အာယုန်မှာ စိတ်နဲ့အာယုံနဲ့တပူတဲ့တစ်ပေါင်းနဲ့ဖြစ်တဲ့ခဲ့တော့အာယုံနဲ့စိတ်စိတ်ကလေးဝင်သွားတယ်လို့စိတ်ထဲမှာအာယုံဝင်တယ်လို့ကပ်ပြီးတော့ကြီးနေတဲ့ခါကာလမှာဇံဖြစ်တယ်တဲ့ပထမဇံဒုတိယဇံတတိယဇံသရုပ်ဇံဇံ၄ပါးဆိုတာသမထအာယုံသမထကမ္မထအာယုံမှာစူးစိတ်စိတ်ကပ်ပြီးတော့တီးနေတာပါပဲဒီကလေးကြံနေဖြစ်ပြီးတော့ငြင်းပြီးတော့တီးနေတယ်စူးစိုက်သမှုကာယေရှုဇံဟုခေါ်သည်ဇံဆိုတာဟာ ဇာယတိဇာနာဇာယတိကာယေရှုရာဤဇာယတိဥပနိဇာယတိအာယုံကိုကာယေရှုရာဤတိရောဇာနာအာယုံလေးကိုစိတ်ကလေးရတဲ့ကရဲကပြီးတော့မခွာမခွဲပဲနဲ့သက်ဝင်ပြီးတော့ရှုနေတဲ့သဘောသူးဆိုင်ပြီးတော့ရှုနေတဲ့သဘောဇာမှာပဲဇာဆိုတာသူတို့ချာချာမဟုတ်ဘူးဇာဆိုတာစိတ်ကလေးသူရှုရမယ့်အာယုံမှာတည်ငြိမ်ပြီးတော့ကပြီးတော့ရှုနေတာကိုဒါဇာလို့ခေါ်တယ် သူလိုက်သမီးတယေစုဇံမှုခေါ်သည်သံဖို့ဒီကဒီရင်တရားတွေထဲမှာဘုန်းကြီးကသံဖို့တွေပြေးဦးလာပါပြီကိုလည်းဆိုဦးလာပါပြီယောဂီတွေဒီစာပဲတဲ့တော့မပါဘူးအဲ့ဒါလေးဆိုရအောင်သူလိုက်သမီးတယေစုဇံမှုခေါ်သည်သူလိုက်သမီးတယေစုဇံမှုခေါ်သည် သူဆိုင်သမှုသာရွေရှုသံဟုခေါ်သည်ကျူးတင်ကျူးလိုက်တဲ့သမထအာယုံကို စူးစူးဆိုင်ဆိုင်ကားပြီးတော့ရှုနေတာအာယုန်နဲ့စိတ်ကလေးနဲ့တခါလဲအင်းတည်ငြိမ်ပြီးတော့ကပ်ပြီးတော့တည်ငြိမ်ပြီးတော့နေလေငြိမ်တဲ့နေရာမှာမိတော်ကလေးနဲ့ထွန်းတာငြိမ်နေတာသူ့အာယုန်နဲ့သူကပ်ပြီးတော့တီးနေအဲ့ဒါဇံပဲတဲ့ဒီဇံကလည်းနှမျိုးရှိတယ်အာရမဏုပနိဇံလက္ခဏုပနိဇံအခုသမထအာယုန်မှာရှုတာကအာရမဏုပနိဇံခေါ်တယ်ဒါကလောကီဇံမဲဂုဇံလက္ခဏုပနိဇံဆိုတာဝိပဿနာပဲ ရုပ်တရားနာတရားသဘာဝလက္ခဏာလေးတွေကိုရှုတယ်အနိစ္စဒုက္ခအနတ္တလက္ခဏာလေးတွေကိုရှုတယ်အဲဒါကလက္ခဏုပါဠိတံခေါ်တယ်သမထအာယုန်နမိတ်ကိုစောစောမြဲမြဲကပ်ပြီးရှုနေတာကမဟဂုတ်သံယုံနာဘောတရားတွေရဲ့လက္ခဏာလေးတွေကိုကပ်ပြီးတော့ရှုတာပိုင်းခြားပြီးသိနေတဲ့သဘောလေးကဒါကလက္ခဏုပါဠိတံဒါဝိပဿနာပဲ တည်ငြိမ်ုံမျှရှုနေကသမထဇံခေါ်သည်တဲ့တည်ငြိမ်ုံမျှလေးရှုနေတာသူအာယုံလေးစိတ်ကလေးတည်နေုံငြိမ့်နေုံနဲ့အခုဝင်နေထွက်တယ်လို့ရှုတော့ဝင်နေထွက်တဲ့အာယုံလေးစိတ်ကလေးတည်ုံနဲ့ဘာမှပိုင်ပိုင်ချေချာထူးခြားပြီးတာမပါဘူးသူကစိတ်ငြိမ်ုံမျှပဲအဲ့ဒါကသမထဇံနဲ့မဲကုဇံခေါ်တယ်ဆိုရမယ်တည်ငြိမ်ုံမျှပြုနေက သမထဇံခေါ်သည် ဤငြိယုံများပြုနေကသမထဇံခေါ်သည်ဤငြိယုံများပြုနေကသမထဇံခေါ်သည်သာ အာနာပါနမှာရှုလို့ပရိပါကနမိတ်ခေါင်းကသတ္တဝင်တဲ့နမိတ်ဟာသူချာချာဖြစ်ပြီးတော့သင်လာတော့အဲ့ဒီသူချာဖြစ်တဲ့အာယုံမှာစိတ်ကလေးကုကာပြီးတည်ငြိမ်ပြီးတော့နေလို့ရှိရင်သမထဇာမှာပဲအဲ့ဒါပထမဇာဒုတိယဇာတတိယသုတ္တ၄ဆင့်ရှိတယ်ပထမဇာကဝိတဝိသရာပိဋိဒုက္ခဧကဂရဇာင်္ဂ၅ပါးအပေါင်းပဲဝိတက်ဉာဏ်စီစဉ်းစားမှုလည်းဉာဏ်စီမှုပါတယ်ဝိသရာစဉ်းစားသုံးသပ်မှုပါတယ်ဉာဏ်စီစဉ်းစား ပီတိတဲ့နှစ်သိမ့်မှုအာရမှုပါတယ်။ဒါကနှစ်သိမ့်မှုကအဲဒီလိုအချိန်မှာကိုယ်ရဲ့စိတ်ထဲမှာတခါလဲနမနာနေလို့ထိုင်လို့ကောင်းနေတဲ့သဘောဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေလည်းတွေ့ပါတယ်ဒီပီတိကနမနာနေထိုင်ကောင်းတယ်ဘယ်လိုကောင်းမှမကောင်းဘူး။ဉာဏ်စဉ်းစားနှစ်သိမ့်မှုပီတိပါတယ်။ဉာဏ်စဉ်းစားနှစ်သိမ့်မှုက ကောင်းစားချမ်းသာသည်တဲ့ကောင်းစားချမ်းသာချမ်းသာတာပဲလို့ရင်းမှာအဲ့ဒီအဲ့ဒီချိန်ကလည်းစိတ်ကလေးနဲ့ချမ်းသာစင်စင်ပြလို့ပြောအဲအဲ့ဒီဟာဝိတေဝိသရာပိတိဒုက္ခရပိုင်းက၄ပါးဧကဂတာဆိုတဲ့သူးဆိုင်သူးဆိုင်ပြီးတော့နေတဲ့ဧကဂတာဆိုတာတပါးအဲ့ဒါတပါးနဲ့ပေါင်းလို့ရှိရင် ဆိုင်က၅ပါးကျူရရတဲ့သူစိုက်ဝင်ငါရင်ပါဇာမီကျူရရကျူတိုင်းကျူတိုင်းအာယုံမှာဟိုသက်သက်ဝင်တဲ့ကျူသက်သက်ဝင်တဲ့အာယုံအဲဒီမှာကျူတဲ့အာယုံမှာစိတ်ကလေးတစ်ခါတည်းကဝင်တာဇာရတဲ့ပုဂ္ဂိုလ်ဆိုရင်ကိုရပြီးတော့အာယုံတွေကလေးနှလုံးသွင်းလိုက်စိတ်ကလေးကတစ်ခါတည်းကတ်တယ်ဆိုအဲဒီရင်းကြီးတော့တည်သွားတော့ ကတိုင်းဆိုရင်လည်းကတိုင်းအာယုံကိုနှလုံးသွင်းနိုင်ကတိုင်းအာယုံကိုကပ်ပြီးတခါတည်းပြီးသွားသိတဲ့အာယုံမတော့အောင်ဒါလည်းကပ်တယ်ပြီးသွားတန်လိုက်ညာတန်လိုက်ညာနဲ့တန်ညာနဲ့ဝင်တယ်ဟုတ်တယ်မိကပ်သွားတဲ့ခါကလာတွဲပြီးတော့ကပ်သွားတယ်လို့သူ့အာယုံထဲမှာတခါသိလေးကပ်ပြီးပြီးပြီးသွားတယ်ဟဲ့လားကိုသူ့ရရနဲ့သူ့ဆိုင်ဝင်သူ့ဆိုင်ဆိုင်ဝင်တော့တာသမာဓိဒီကြက်ကြက်ကအဲဒီအင်္ဂါ၅ပါးဟာပထမဆုံးပဲဉာဏ်ကြီးဝိကျက်စဉ်းစား ကျန်ကြီးဆိုတာအဲ့ဒီသူထွက်တဲ့ဝင်တဲ့ဆိုရင်ထွက်တဲ့ဝင်တဲ့နမိတ်ကလေးကိုကျန်ကြီးတဲ့သဘောလေးပါတယ်အာယုံအာယုံပေါ်ကျန်ကြီးရတဲ့သဘောလေးပါအဲ့ဒီအာယုံလေးကိုစဉ်းစားနေတဲ့သုံးသပ်နေတဲ့သဘောလေးပါတယ်တဲ့ဒီထဲမှာပြီးတော့ဒီအာယုံလေးအာယုံကြီးနှစ်သိမ့်အားရပြီးတော့ဒီလောက်တိုင်းလောက်ကောင်းနေတဲ့သဘောလေးပါတယ်စိတ်ထဲမှာကျွင်းပြီးတော့ချမ်းသာနေတဲ့စဉ်းစားချမ်းသာပြီးတော့နေတဲ့သဘောလေးပါတယ်သူ့ရဲ့အာယုံထဲမှာစူးစိုက်ကပ်ပြီးတော့နေတဲ့အကျက်ကရာလေးပါတယ်အဲဒီငါးပါးအပေါက်မှာသုံးစားမဲလို့ဆိုလိုပါတယ် ပါဠိလိုဆိုလို့ရှိရင်တော့ဝိတေဝိဇာပိတုကရေကတာတွေကြည့်ထားလဲရပါတယ်ဒါပေမဲ့လို့ဝိတေကဘာခေါ်တယ်လို့နားလဲနားလဲကိုကလူကြီးအဲ့ဒါလူတဲ့အတွက်ကိုအများနာလဲဘုညာပမာလိုပဲဇိုင်ငံ၅ပါးကိုအမှုစီထားပါတယ်ဉာဏ်စီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်နောက်တစ်ခုကသူရာရာတွင်စူးစိုက်ဝင်ငါအင်းပသာမည်အဲဒီသူရာရာတွင်စူးစိုက်ဝင်ရှိအောင်ငါးခုရှိတဲ့အင်္ဂါ၅ပါး အဲဒါပထမဇာဟုခေါ်သည်တဲ့ပထမဇာမှာဒီလို၅မျိုးရှိကိုရာပြီးသားဇာလေးအဲဒီအာနာပါနထွက်တော်ဝင်တဲ့အာယုန်နမိတ်ကလေးတွေကိုစိတ်အာယုန်ညွတ်လိုက်တဲ့အခါအဲဒီအာယုန်လေးကပ်ပြီးတော့တီးနေတာစိတ်အာယုန်ကပ်ရုံနဲ့မဟုတ်ဘူးအာယုန်လေးပေါ်သင်ကြအောင်ကြံစည်ရတဲ့သဘောလေးတွေတကယ်ပါတယ်စဉ်းစားရတဲ့သဘောလေးတွေပါတယ်နေ့တိုင်းအားရပြီးနေလို့တဲ့လိုကောင်းတဲ့သဘောလေးပါတယ်စိတ်ထဲစဉ်းပြပြီးချမ်းသာနေတဲ့သဘောလေးပါတယ် အဲသူ့ဆိုင်ကြီးစနေတဲ့သဘောလေးပါလေငါးခုလုံးပါတယ်အဲ့ဒါပထမဇာမဲဆိုရမယ်ဉာဏ်စီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်ဉာဏ်စီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည် ကြံစီစဉ်စားနှစ်သိမ့်ကွာကောင်းစားချမ်းသာသည်ရာရာတွင် သူဆိုင်ဝင်ငါအင်ပဇာနိကျူရာရာရင်သူဆိုင်ဝင်ငါအင်ပဇာနိကျူရာရာရင်သူဆိုင်ဝင်ငါအင်ပဇာနိ ဒုတိယဇန်ကြတော့အဲဒီဉာဏ်စီစဉ်းစားမဉာဏ်စီရဘူးအာယုံပေါ်အောင်ဉာဏ်စီရဘူးအာယုံကိုလည်းသုံးသပ်ဆင်ခြင်ပြီးတော့မနေဘူးဒီတိဒုက္ခဧကဂတအဲဒါတွေသုံးခုပဲဒီဒီနဲ့ဒုက္ခနဲ့ဧကဂတနဲ့အဲဒီသုံးခုဒါတွေကတော့နောက်ရက်တွေကျမှပြောရလို့မြင်ရတာသမို့လို့နောက်တတိယဇာကြတော့ပိဋိတောင်နှစ်သိမ့်မှုတော်မှာဘာလို့စိတ်ချမ်းသာမှုလေးနဲ့သူ့ဆိုင်နေတာနဲ့ဒါနဲ့သူ့ပဲသရုပ်ဇာကြတော့ချမ်းသာတာတော့မပါဘူး ရည်ရည်ရှုမှုနဲ့အဲဒီသုစိတ်တည်ကြည်မှုနဲ့ဒီနှစ်ခုဟာဇံ၄ပါးကိုအဲဇံ၄ပါးအစဉ်တိုင်းရနိုင်တယ်လေအာနာပါနပြုနေတယ်ဇံ၄ပါးကိုလုံးရနိုင်တယ်ဇံ၄ပါးရောက်အထုတဲ့နေ့ကတော့ဒါပါပဲသုံးပါးလေးကတရားမှာတော့ကဏနာမိဥပါဏနာမိဓမ္မကဏနဲ့ဒီတွက်ဒီတွက်လို့သိနေဆွဲမြဲပြီဆိုတဲ့အခါအနုပါဏနာနဲ့သိနေလိုက်အဲဒီအနုပါဏနာဘုန်းကြီး ပါဠိတော်နည်းနဲ့ဟောတာကအနုပါဒနာကစလာတယ်ကဏနာမပါဘူးဝင်တိုင်းထွက်တိုင်းကိုအမှတ်တတိလေးနဲ့ကပ်ပြီးတော့လိုက်နေတယ်အဲဒါအနုပါဒနာသဘောပဲအတူတူပါပဲအဲဒီလိုထားနိုင်လို့ရှိရင်သက်သက်ဝင်တဲ့အာယုံကတပြေးပြေးနဲ့အခြေတူတွေလည်းပြီးအစလည်းအဆုံးလည်းပြီးနောက်ဆုံးကြတော့ကျန်းမ်းတဲ့ဟာတွေတပြေးပြေးချုပ်ငင်းပြီးတော့သွားဒီငင်းသွားရတာနေပြီးတော့ချုပ်ငင်းတဲ့အနေရောက်သွားပြီးတော့ သူ့ကကြီးကျุနေလို့ရှိရင်သတ္တဝန္တကလေးတွေပြန်ပြီးတော့ပေါ်လာမယ်အဲဒီပေါ်လာတဲ့အခါမှာမတိပါကနမိတ်ရှင်ကြီးတဲ့ဒီပါကနမိတ်အဲဒါတချို့ခါကြမ်းကြမ်းရှင်နေညာတော့အဖြစ်တော့ဒီနေမုံဝင်နူးညံ့ညံ့ရှင်ဖို့ပါပဲနူးညံ့ဒီနေမုံဝင်အကြောင်းလင်းနဲ့အဲဒီထွက်လိုက်ဝင်လိုက်နဲ့နှာခေါင်းမှာအဲဒီအာရုံနမိတ်ကိုစိတ်နဲ့စွဲပြီးတော့ကျุနေအာယုံနဲ့စိတ်နဲ့တကူတဲ့တပေါင်းနဲ့ဖြစ်တဲ့ဖြစ်တော့ သူ့ဆက်ဆက်ကပ်ပြီးတော့သွားတဲ့အခါမှာဒါသံရတယ်လို့ခေါ်တာပဲဒါဆိုတာဒါပဲတခါရပြီးတော့ရှင်လဲအဲ့ဒီအာယုံကိုစိတ်ညွတ်တိုင်းညွတ်တိုင်းဟာအာယုံလေးဒီစိတ်ရောက်ပြီးကပ်ပြီးပြီးသွားတာပဲစိတ်နှလုံးသွင်းလိုက်လို့ရှင်တခဏလောက်ဝင်နေဆွဲတဲ့နှလုံးသွင်းတော့ကြတော့အဲ့ဒီအာယုံတွေလေးပေါ်လာဒီအာယုံတွေကလေးစိတ်ကလေးကပ်ပြီးတော့ညင်ပြီးနေတာအဲသမာဓိအင်အားကောင်းရင်ကောင်းတော့သူကသမာဘဝင်စားနေတာခေါ်တယ်ဒေသနာလည်းပဲဒီကရှိတယ်9မိနစ်10မိနစ်စသည်ဒီကရှိတယ် နာယူဝဒနာကြီးစသည်ဒီရာရှိတယ်ဒီနေ့လုံးတညလုံးလည်းပဲဒီနိုင်တာပဲသူအင်အားကောင်းရင်ကောင်းတော့ဒီနိုင်တယ်ဒီသာစိတ်သာအာယုံလေးမှာသူကလည်းကောင်းတဲ့ဇာပါပဲဇာလေးရတယ်အဲဒီလိုဇံရတာလို့ရှိရင်အဲဒီဇံဝင်စားလိုက်တဲ့ဇံဝင်စားဆိုရင်အဲဒီအာယုံလေးသိညွတ်လိုက်တာပါပဲသတ္တဝိနအာယုံလေးသိညွတ်သတ္တဝိနအာယုံလေးသိရောက်ပြီးတော့ဒီနေတာအဲဒါဇံဝင်စားတယ်လို့ခေါ်တယ်အဲဒီဇံဝင်စားပြီးဇံက ဇန်စိတ်ကခဏပဲပါဘူး။ကြာကြာစီစီဝင်စားတဲ့အခါမို့တော့ခဏပဲဇန်စိတ်ရောက်တော့ကြာဇန်ကဇန်ကရသွားတာနဲ့ပဂတိစိတ်ဖြစ်လာ။အဲဒီပဂတိစိတ်ဖြစ်တဲ့အခါမှာဝိပဿနာကျူရဝိပဿနာကျူတော့ဘာကျူရအဲဒီဇန်စိတ်ပဲကျူရတာပဲ။အခုမြင်မြင်တယ်လို့ကျူကြားရင်ကြားတယ်လို့ကျူစိတ်ကူးရင်စိတ်ကူးတယ်လို့ကျူဒါနဲ့အတူတူပါပဲ။ဇန်စိတ်စီကိုနှလုံးသွင်းနေတာစဉ်းစားတာနဲ့သဘောအချင်းမထူးပါဘူး။ဇန်ရထားတာနဲ့မရတာဘယ်လောက်သာကွာလဲ။ဇန်မရတဲ့ပုဂ္ဂိုလ်ကထွက်တဲ့ဝင်တဲ့စိတ်ကူးလိုက်။ ဇံရတဲ့ပုဂ္ဂိုလ်ကလည်းထွက်တော်ဝင်တဲ့စိတ်ကူးလိုက်အတူတူပါပဲစိတ်ကူးလိုက်ခြင်းတော့အတူတူပဲဒါမှမဟုတ်ဇံရတဲ့ပုဂ္ဂိုလ်ကတော့ထွက်တော်ဝင်တဲ့စိတ်ကူးလိုက်လို့ရှိရင်ထွက်တော်ဝင်တဲ့အာရုံနဲ့မှာစိတ်ကလေးကငြိမ့်ပြီးကပ်ပြီးတော့ဒီသာတန်လိုက်နေဟုတ်တန်နဲ့ကပ်သွားတယ်လို့ပဲဒါလည်းကပ်ပြီးငြိမ့်သွားတယ်အတွင်းဝင်သွားတယ်လို့ဖြစ်သွားတယ်ဇံမရတဲ့ပုဂ္ဂိုလ်ကတော့ဘေးကနေပြီးအာရုံပြုတဲ့အနေမျိုးပေါ်တယ်အာယုံကတည်းကစိတ်ကတရားဒီလိုပဲခောက်ကောကွက်ဖြစ်နေမကပ်ဘူးလို့အဲ့ဒါလည်းကြွားပါတယ်အဲ့ဒီစိတ်ကူးကလေးကိုပြန်ပြီးရှုတဲ့သဘောပါပဲ စိတ်ကူးရင်စိတ်ကူးရစဉ်းစားရင်စဉ်းစားတယ်ကြံရင်ကြံတယ်ပြီးရှိတဲ့သဘောအတူတူပဲဇာဝင်စားလိုက်အဲဇာစိတ်ကလေးပြန်ပြီးတော့ဝိပဿနာရှိတယ်ဇာစိတ်ကလေးရှိလိုက်ပထမအစဇာစိတ်ကလေးဖြစ်သွားတာတော့သိမှာပေါ့ဇာအာယုံလေးဒီကရောက်သွားတာလေးပဲဒါလေးပဲသိမှာစတော့ဒါတော့မှတစ်ခါတစ်ခါနဲ့သိချင်မှသိမှာမှထပ်ခါထပ်ခါရှိရမှာဇာဝင်စားလိုက်ဇာစိတ်ရှိလိုက်ဇာဝင်စားလိုက်ဇာစိတ်ရှိလိုက် ဒုထကတကရှိတော့ဒီလိုမဟုတ်ရင်လည်းပဲဇံဝင်စားလိုက်ဇံစိတ်ရှိပြီးတော့ဒီပြင်ပေါ်ရပေါ်ရတွေလိုက်လည်းရှိနိုင်ပါတယ်ဇံဝင်စားတာကပါရကဇံခေါ်တယ်အဲဒီအာနာပါနာဇံလေးစိတ်ရောက်ပြီးတော့နေတာပါရကအဖြစ်တည်းကစိတ်ကလေးငြိမ်ပြီးနေတဲ့အခါမှာထပြီးတော့ဒီပါဒနာကျူးဇံစိတ်အဲဒီအာနာပါနာထွက်တဲ့ဝင်တဲ့ရောက်ပြီးတော့နေတဲ့စိတ်ပဲအဲဒီစိတ်ကလေးကျူးကျူးပြီးတဲ့အခါမှာမြင်လာကြည့်နေမြင်လာကြည့်အောင်ပါပေါ့ကြားလာကြည့်နေကြားလာကြည့်အောင် တွေးကြည့်ရင်တွေ့တိတာကြည့်ရမယ်ဒီဖောင်းတာပင်တယ်လည်းရှုနိုင်တာပါပဲအဋ္ဌိတာမှာဒါဝိပဿနာပိုင်းရောက်လာတာအဲထိုင်တာရှိတာတွေအကုန်လုံးရှုနိုင်တာပဲအဲဒီကနေရှုလို့ဝိပဿနာဆိုတာကသမထလောက်မလွယ်ဘူးတဲ့သင်္မနဲ့ကိုယ်စိတ်ကမဟုတ်တယ်ဆိုတာခုနသက်တော်ဝင်တဲ့လေးတခုတည်းကျူနေတာသိတတ်တာကဝင်ဆက်တယ်သမာဓိမရခင်ကကိုယ်သိမပင်ပန်းဘူးသက်သက်သာသာပဲနောက်သမာဓိရလေလေသူကလွယ်တယ်လွယ်တာပဲသူကဘာမှဆက်တာမဟုတ်ဘူးအာရုံနဲ့တခုတည်းနှလုံးသွင်းနေတာအနတ်သက်တာတယ် အခုဝိပဿနာကပေါ်တိုင်းပေါ်တိုင်းနေလျှောက်ကြည့်ရတာကိုမြင်တာကြည့်ရကြားတာကြည့်ရသိသိတာကြည့်ရသိကူတာကြည့်ရတယ်သူကအလုပ်တွေအများကြီးလုပ်ရတဲ့သဘောချင်းတော့ပင်မနဲ့ပင်မနာဘယ်လောက်ကြောင်ပင်မနော်ဆိုလို့ရှိရင်ဒဂရမှာပြတာတယ်ခေါင်းကနေပြီးတော့ကိုးတွေပါတယ်ထွက်တတ်တယ်အပူကိုးတွေပါတယ်ထွက်တတ်တယ်ခေါင်းမီးလောင်နေလို့လည်းခဏတည်းကိုယ်ကလည်းချွေးတွေပါတယ်ကြတတ်တယ်အဲကိုယ်ကစီရောမောပါပြီးတော့လာတတ်တယ်ဆိုတာအဲ့လိုဖြစ်တဲ့အခါဘာလုပ်ရမလဲဆိုရင် ကိုရတဲ့ဇာန်လေးပြန်ဝင်စားလိုက်ဝိပဿနာဒုက္ခရောက်လာပင်မလာတဲ့ကိုပင်မလာတဲ့ကစိတ်ပင်မလာတဲ့ကကိုဇာန်လေးပြန်ဝင်စားတယ်ခုနအာနာပါနသက်တော်နဲ့အာယုံလေးပေါ်တယ်ပရမလာလေးကကိုနိုင်ထားတာလေကိုရထားတာလေအဲဒါလေးပြန်ဝင်စားလိုက်ပြန်ဝင်စားလိုက်တော့သက်တော်နဲ့အာယုံနဲ့စိတ်ကလေးနဲ့ကာပြီးတော့ငြိမ်တော့အိပ်ကျော်သွားတယ်လို့ပဲသူကနေရာထိုင်တာဖြစ်သွားတယ်အဲဒီက9မိနစ်10မိနစ်15မိနစ်နာရီဝက်စသည်ကြာတဲ့ခါမှာတစ်ခါပြန်ပြီးတော့ ဝေယဘွားတွေရှူအောင်နဲ့မြင်နေကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့ရှူတယ်ရှူလို့မောလာကြပြီဆိုလို့ရှိရင်ပြမလာကြပြီဆိုရင်တကားအဲဒီဇာန်လေးပြန်ဝင်စားလိုက်ဇာန်အုံလေးပြန်ပြီးတော့နှလုံးသွင်းလိုက်ဒါကအခုမှပုံကိုယ်တွေမဟုတ်ဘူးဘုရားလောင်းကိုဒီလိုရှုတာပဲလို့ဆိုရဲဘုရားလောင်းရှုပုံကြီးပြတာကလားဘုရားလောင်းမှဇံဝင်စားလိုက်ဒီပါဒနာရှုလို့ပြမလာတဲ့အခါကျတော့တမာရီနဲ့ဝေးမသွားရအောင်တစ်ခါဇံတစ်ခါပြန်ဝင်စားလိုက်အဲဒီလိုဟောထားတဲ့သုတ်ရှိပါတယ် အဲဒီတုတ်ထဲမှာသက္ကရာဖွင့်လာတယ်အဲဒီလိုကြည့်ရတယ်ဒါကဇာလားကတက်တဲ့ပုဂ္ဂိုလ်တွေသမထယာနိကပုဂ္ဂိုလ်တွေဇာဝင်စားလိုက်ဇာငါစပြီးပေါ်ရပေါ်ရတွေဝိပဿနာရှုပြမလာလို့ရှိရင်ဇာပြန်ဝင်စားလိုက်ဝိပဿနာရှုဇာပြန်ဝင်စားလိုက်ဝိပဿနာရှုအဲဒီလိုရှုသွားရင်နောက်ကြတော့သမာဓိကလည်းရင့်ကျက်လာတယ်ဝိပဿနာကလည်းရင့်ကျက်လာလိမ့်မယ်တဲ့ရင့်ကျက်တဲ့ခါကျတော့မပန်းမပန်းပါဘူးဝိပဿနာကလည်းဇာလိုပဲဖြစ်သွားတယ်နောက်ပိုင်းကျတော့မပန်းဘူး အဲဒီတော့ပြန်မို့ရမလို့ဝိပဿနာရှင်းရှင်းနဲ့ဝိပဿနာဉာဏ်နဲ့ရှင်းနိုင်တဲ့ပြီးအရိယာမဉာဏ်ပညာနဲ့ရောက်သွားတယ်ယုံနာတခါရနည်းနည်းနဲ့ရောက်သွားအခုဒီမှာဖောင်းနေပိန်နေမှတ်နေတာလဲအတူတူပါပဲသိမကွာလာဘူးဇာဇာလုံးမကွာတာတခုပဲဖောင်းနေပိန်နေမှတ်ပြီးတော့နေတယ်အသာတော့ဟိုသူစိုက်ကြသိတွေသွားတာပေါ့မမမိတာတွေလည်းအများကြီးပေါ့ပထမတော့အဲဖောင်းစားတာဖောင်းဆုံးတိုင်အောင်ပိန်သာပိန်ဆုံးတိုင်အောင်သင်နိုင်ပြရမယ်ဆိုတော့ခဏက ဘာဘာကာယပြီးတံဝေဒီနဲ့အတူတူပဲသတ္တဝင်နဲ့အစလည်းအဆုံးအကုန်လုံးသိတယ်ဆိုတာနဲ့ဒီအဲ့ဒီလိုသိအောင်လို့လုပ်နေရတာအဲအောင်သာကအကောင်းဆုံးတိုင်အောင်ပိန်သာကအပိန်ဆုံးတိုင်အောင်အစဉ်ပြည့်စုံနေနောက်သတ္တဝင်နဲ့ချုပ်ငိမ့်သွားတယ်လို့ဒီကဖောင်းတာပိန်တာတွေကမယ်ပိန်မှုသွားသေးတာကပိန်မှုသွားတယ်ပိန်မှုလည်းဒီလိုလိုက်ရှိနေရတာဒီလုံးလုံးပြောက်သွားလို့ရှင်နေထိုင်နေရှိရမှာကျူရအဲမြင်လာကြတာတွေပေါ်လည်းဒီကကျူရအဲ့ဒီတော့ မြင်တာကြားတာတွေစသည်တွေနောက်သမာဓိနဲ့တော်တော်ကျင့်လာတဲ့အခါကျတော့လိုက်မှားရတယ်နော်ဖောင်းတာပိန်တာတွေမဟုတ်ဘူးသမာဓိနဲ့တော်အားကောင်းလာပြီဆိုတော့ဓဝါ၆ပါးဆက်မှားပေါင်းတယ်ပိန်တယ်ထိုင်တယ်ရှိတယ်မှတ်နေကြပြီအမှားတဲ့အချိန်လေးကြလာပြီဆိုတဲ့အခါမှာဝါရပွားတွေဘုံလိုက်မှားတယ်ဒီလိုလုံးမြင်လာရောကြားလာရောသိသိတာသိသိတာတွေဆိုဒီလိုလုံးပြည့်လို့ဘူးလားအဲ့ဒါဆိုတော့တော်တော်တော်တော်ထက်တန်းရောက်မှမှားတယ်ဟိုသာနာတော့အမထုတ်ပါဘူးဒီလိုမလုပ်ပါဘူးသာနာလုပ်လို့ရှိရင်သမာဓိတွေပြည့်ကုန်တယ် အထက်ပိုင်းသားကြီးကအဲဒီသင်္ကညာကကြော်တဲ့အခါမှာအဲဒီအပိုင်းကြီးကမှသူ့လိုကောင်းတယ်ဒီကမှဒီကမှတတ်ပြီးတော့မှသင်္ကညာကကြော်သွားပြီဆိုရင်ကြာဆန်းနိုင်ပါဘူးညာဒါလည်းကိုယ်ရဲ့အတွေ့အကြုံတွေများဆိုင်နေပြီဆိုင်နေပြီဒီလိုပဲပြီပြီတယ်ပဲပြီဒီလိုအကြည့်တွေကဒီလိုလုံးခေါင်းကနေပြီးတော့ခြေထောက်ပြီးခြေထောက်ကနေပြီးခေါင်းအထိဒီလိုလုံးအတွင်းရောအပြင်ရောဒီထဲကနေမြင်လာကြတာတွေအကုန်လိုက်မှအဲဒီလိုလိုက်မှတော့ ဒါပင်မနာတယ်သူကလည်းပဲပင်မလာလို့ချင်းချင်းမှတ်နေကြအောင်ပြန်မှဖောင်းနေသိနေဆိုင်နေပြီးတယ်မှတ်နေကြတယ်ပြန်မှခုနဇာပြောင်းဝင်သွားပါလို့ပဲအဲ့ဒီတက်တာသွားတဲ့ခါခါလာကြလို့ချင်းတကူလုံးဖြန့်ပြီးတော့မှတ်ပြန်ရောအဲ့ဒီတော့မှရင်မှရင်နဲ့နောက်ကြတော့မပင်မမှာဘူးမှတ်လို့နှံကောင်းသွားတယ်အဲစင်တိုင်းသုသဒနာနဲ့တက်ပြီးယုံနာတခါရင်းနဲ့နိဗ္ဗာန်ကြည့်အောင်အရိယာမညာပုံညာဝိမောက်ပြီးတော့သူသွားနိုင်တယ်အဲဒီတော့ မထလမ်းကအာထုတ်ဖို့နဲ့ဝိပဿနာလမ်းကအာထုတ်ဖို့ဒီစိတ်တစ်ပိုင်းအားဖြင့်သဘောတူပါတယ်ဒီလိုသဘောတွေပါပဲအဲဒါသဘောမပေါက်ရင်သဘောပေါက်ရင်သူကအတူတူပဲဘာမှမတူဘူးသမထလမ်းကဇာရအောင်အာထုတ်တာလဲဇာအခြေခံပြီးတော့ကိုယ်ထဲကရှိတဲ့ယုံနာနဲ့ဖြစ်ဖြစ်တွေသိအောင်ရှိဖို့ပဲအဲဒီလိုဇာရလို့ရှိရင်တော့သူကပိုကောင်းပါတယ်ဇာကနေပြတာကတော့ဆန်းပါတယ်အဲဇာရအောင်အာထုတ်ဖို့ရတာသူကတကူတကံကြီးတော်တော်အာထုတ်နေရမှာမလွယ်ဘူးဒါကြောင့်ဒီမှာတော့ဇာဇာရအောင်အာထုတ်ဖို့ရတယ်မညွှန်ကြတော့ဘူး အဲဝိပဿနာကလည်းစပြီးတော့အထုတ်ရတယ်ဝိပဿနာကစအထုတ်တော့မာရဏီညာလေးရောသာရပိုင်းလေးတော်ရလာတဲ့ခါမှာတမာတိတွေကောင်းလာတာမှတ်လို့ကောင်းလာတာပါပဲသူကလည်းဇံရတယ်လို့ပါပဲနိုင်နေလာပါတယ်အဲဒီတော့တရားတွေပြည့်စုံသွားပြီဆိုတဲ့ခါကျတော့သမထဘိုင်းကနေပြီးကျန်အထုတ်ခြင်းနဲ့ထုတ်လို့ရပါတယ်ဒီကလွယ်လဲလွယ်ပါတယ်အထုတ်လို့ရပါတယ်ဟုတ်လားအဲဒီတရားအထုတ်ပြီးတော့ယောဂီဟောင်းနေဆိုလို့ရှိရင်အခုပြောတဲ့အနာပါနာကမ္မထာနဲ့အထုတ်ခြင်းရပါတယ် ဒါပိုင်းနာအထုတ်ယူရပါတယ်ငါတို့ရင်တို့ကဒါကောင်းတဲ့ဥစ္စာတွေပါပဲအထုတ်ကောင်းတဲ့ဥစ္စာတွေအမထုတ်ကောင်းတာတွေမဟုတ်ဘူးတို့ကအာသမထတွေအထုတ်တာနေရာမရဘူးမကောင်းဘူးပြောပြောတာဒီလိုဒီလိုပြောအောင်မပြောကောင်းဘူးသူကသမထတွေလည်းမြတ်စွာဘုရားဟောထားတာတွေသူအာနာပါနာသမထဆိုတာမြတ်စွာဘုရားဟောထားတာတွေသူကသမထအကောင်းနေအနာကောင်းတဲ့သမထတွေဒီလိုမျိုးမျိုးတော့မပြောရဘူးသူကကိုအာမထုတ်ခြင်းလည်းမထုတ်နဲ့အာထုတ်ခြင်းလည်းပဲသူအာထုတ်နေနေကောင်းတယ်ပေါ့အဲဒါကြောင့်ဒီနေ့ အာနာပါနာကနေပြီးတော့ဇာရအောင်အထုပ်ပုံဇာကနေဝိပဿနာအထုပ်ပုံတော်တော်စုံသွားပြီပထမသရုပ်ကမှတော်စုံသွားပြီနောက်အဲဒုတိယသရုပ်ကတတိယသရုပ်ကလည်းနောက်ရပြန်မှာဟောပါတယ်အရှင်ကြီးတော့ဒါလေးဆောင်ပုဂ္ဂလေးပြုလို့ဒီကသိညာအောင်လေဒီကြားကတော့ဘာဝနာသက်သက်လုပ်ငန်းတရားပဲယောဂီပုဂ္ဂိုလ်တွေနဲ့တော့လားထိုက်ပါတယ် ယောဂီမဟုတ်တဲ့ပုဂ္ဂိုလ်တွေနဲ့ကတော့ဒီတရားကကျင်နာလည်မယ်မဟုတ်ဘူး။သက်တဲ့တရားကိုဖြစ်နေလုပ်ငန်းစဉ်တွေကြည့်ဖြစ်။ဒါပေမဲ့ဒီမှာတော့ဒီလိုတရားဟောမှဖြစ်မှာ။အဲဒီလွယ်တဲ့ဝိသုကြောင့်လေဒါတွေဟောနေလို့မရှိဘူး။ဒီမှာတော့လုပ်ငန်းဟောမှဖြစ်မှာ။တရားထုတဲ့ပုဂ္ဂိုလ်တွေအတွက်ဟောနေ။ပြုဆိုင်လေမှာသက်ချောက်ကြာသုံးစွာရှိရသည် မှရလျက်ပါသူစိုက်ပါညွန်းနာအရှင်းမှာမရလဲတာကြည်ရမယ်ကြရမယ်လို့ဟောထားတဲ့ဒေသနာတော်ကိုဆိုလိုတယ်သတောဝအာတတတိသတောဝဘာသာတတိဒီပါဠိကိုပြောတာဒါလေးနှစ်ကြောင်းပဲကြည့်အဲ့ဒါအာနာပါနဓမ္မထအကြီးရုပ်ကြတာတဲ့ အကျယ်ဖွင့်ပြသတုတ်သာလေးဝ16ရာအကျယ်ဖွင့်ပြတာသတုတ်က၄ခုရှိတယ်ဤအပြင်အစိတ်စိတ်အပြင်ဆိုရင်16ခုရှိအဲ့ဒါကတော့ဒီကံအာသသနာဒီကံအာသမိတိသာဂတိကစပြီးတော့အလုံး16ခုရှိတယ်ပတိနိဒရနုပတိအပ္ပဇ္ဇမေတေဂတိပါဒနမေတေဂတိတိုင်အောင်အားလုံး16ခုရှိတယ်။အဲဒီ16ခုက ခေါင်းကအကျဉ်းစကားရရဲ့အပြေပြတာတဲ့လားအကျဉ်းနဲ့ကျွဲသင်္ခေပဝိသရာခေါ်တယ်အကျဉ်းကျွဲဤတော်တိလာသင်တိုင်းမှာနရပါရူတာဒီတဲ့ထသဝင်တဲ့ကိုသိတာကပထမနည်းသို့တဲ့ထသဝင်တဲ့ကိုသိတာကဒုတိယနည်းအစဉ်တိုင်းမှာပါတယ် လုံးစုံတိကတတ္တိယငိမ့်ကသဒုက္ခဝင်တဲ့အစလည်းအဆုံးအလုံးစုံကိုသိတာဖက်တဲ့အစလည်းအဆုံးအလုံးစုံကိုသိတာတတ္တိယဝင်တဲ့ဝင်စားကနေပြီးဝင်ဆုံးတယ်အောင်ဖက်တဲ့ဖက်စားကနေဖက်ဆုံးတယ်အောင်ဆိုတော့ပဋိဒါမရှိတော့ဘူးဝင်သာဆုံးဖက်သာဆုံးဝင်ဆိုတော့ဘယ်မသိတဲ့ချင်းရှိတော့မလဲ အကုန်လုံးတောက်လျှောက်သိနေတာလေအဲဒီတောက်လျှောက်သိနေတဲ့ဥစ္စာကလားတတိယနီးကျမ်းနာနဲ့ဝင်သက်ထက်တဲ့ငိမ့်သွားအောင်လို့ရှုတာကသရုပ်ဌာနီအဲဒါလေးနည်းရပါလားဒီသီတာတနည်းအတူသီတာတနည်းအလုံးစုံသီတာတနည်းအဲငိမ့်သေးတာကတနည်းလားပဲပမာလိုဆိုရင်တို့လိုပဲပါဠိလိုလည်းပဲ ရိဓမ္မာရိဓမ္မာပါပါတယ်ပြည့်ထားလို့လည်းပါပဲသူကဒီကံအသံနဲ့ဒီကံအသံကြီးဇာနာဒီလိုတော့လည်းအခုတော့ရှိတယ်။ပါဠိမတတ်တဲ့ပုဂ္ဂိုလ်တွေကပြည့်ထားတယ်လို့နားကတဲမလဲတာဘူးသူက။အခုဒီတဲ့ဆိုရင်နားလဲပါပြီ။အဲစီတဲ့ထွက်တဲ့ဝင်တဲ့ကိုသိပြီးစီတဲ့ဝင်တဲ့ထွက်တဲ့ကိုသိပြီးပထမနည်းတူတဲ့ထွက်တဲ့တူတဲ့ဝင်တဲ့ထွက်တဲ့ကိုသိပြီးဒုတိယနည်းအဲဝင်တဲ့ထွက်တဲ့ဒီအစလည်းအဆုံးအကုန်လုံးကိုတောက်လျှောက်သိပြီးကျွမ်းမဲ့သိပြီးဒါတတိယနည်း ကျမ်းသာနဲ့ဝင်တဲ့ထွက်သက်တွေကိုငြိမ့်တယ်ငြိမ့်သွားအောင်အားထုတ်ပြီးအဲသရုပ်ကနေဒါပဲလို့ပသဒုက္ခ၄နည်းပြကာယအနုပါအဲဒါကာအနုပါဒနာ၄နည်းပဲဟိုပသဒုက္ခ၄နည်းပြကာယအနုပါဒနာပသဒုက္ခ၄နည်းပြကာယအနုပါဒါအနုပါဒနာ၄နည်းကဒါအနုပါဒနာပဲပထမသဒုက္ခနောက်ဒုတိယသဒုက္ခတတိယသဒုက္ခသရုဒ္ဓသဒုက္ခသုံးခုရှိသေးတယ် ဝေဒနာနုပါဒနာစိတ်ဓာနုပါဒနာဓမ္မနုပါဒနာတွေအဲဒါတွေကတော့နောက်သတင်းတွေကြမှာဟောရမယ်လို့အဲဒီလေးနည်းတည်းအားထုတ်ရင်သာခံရတယ်ခုနကငင်းကသရုပ်သာဆိုသရုပ်ဝင်တဲ့ငင်းတဲ့နေရာရောက်လို့ရှိရင်အဲဒီမှာစူစားရေးပြီးအားထုတ်နေတယ်ပရိဘာနမိတ်တွေရှင်တယ်ရှင်လို့ချင်းအဲဒီအာယုန်နမိတ်မှာတွဲပြီးရှုနေတယ်အာယုန်နဲ့စိတ်နဲ့ပူးပေါင်းပြီးကတ်သွားတာသာမယ်ဒါကိုဉာဏ်ရုံများရှုနေကသမထသံအာ သူဆိုင်သမှုကာယေစုဇံဟုခေါ်သည်ခနာဆိုတယ်ဆိုရမယ်သူဆိုင်သမှုကာယေစုဇံဟုခေါ်သည်သူဆိုင်သမှုကာယေစုဇံဟုခေါ်သည် တည်ငြိမ်ယုံမျှပြုနေကသမထဇံခေါ်သည်တည်ငြိမ်ယုံမျှပြုနေကသမထဇံခေါ်သည်သိငြိမ်ယုံမဲ့ဘာမှအထုဆွေသိတာမဟုတ်ဘူးဆိုရင်ဒီယုံလေးငြိမ်နေတာဝင်နေထွက်တဲ့အာယုံလေးငြိမ်ပြီးကပ်ပြီးတည်နေတာပဲဆိုတာသမထဇံကတိုင်းအာယုံလေးစိတ်ကလေးကပ်ပြီးငြိမ်ပြီးတည်နေတယ်ဆိုတာသမထဇံပဲ လက္ခဏာ3ရာရှုပြီးမှဝိပဿနာခေါ်သည်တဲ့ဒါလက္ခဏုပနိစ္စခေါ်တယ်လက္ခဏာ3ရာအနိစ္စဒုက္ခအနတ္တလက္ခဏာဖြစ်ပြီးကြောက်သွားတဲ့သဘောလေးသိတယ်ဖြစ်ပြီးဖြစ်ခြင်းနဲ့ဆင်းရဲမျှပဲဆိုတာသိတယ်သူသဘောတိုင်းသူဖြစ်ပြနေတဲ့သဘောတရားမျှပဲဆိုတာသိတယ်လက္ခဏာ3ရာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအဲ့ဒါတွေကတော့ဟိုနောက်ဆုံးနောက်ဆုံးသတ္တုကကြာမှာသရုပ်ရသတ္တုကကြာမှာဘုန်းကြီးကကျေဟောရမှာအနိစ္စနုပါတိတို့ကိုဓာတ်ရရှိတဲ့ဝိပဿနာတွေဟောတာ အဲ့မဲ့သူတွေကတော့အချင်းချင်းပဲပြောရမယ်လက္ခဏာ300တဲ့အိသလက္ခဏာဒုက္ခလက္ခဏာလည်းလက္ခဏာလက္ခဏာ300ရှုပြီးတော့သိလို့ရှိရင်လက္ခဏာ300ရှုပြီးမှဝိပဿနာခေါ်ရတာဝိပဿနာဇာခေါ်တယ်မှားရမည်ဆိုရမယ်လက္ခဏာ300ရှုပြီးမှဝိပဿနာခေါ်သည်လက္ခဏာ300 စုတိမှဝိပဿံခေါ်သည်လက္ခဏာ300စုတိမှဝိပဿံခေါ်သည်ဒီမှာ စိန်နေထိုင်နေထိတယ်မြင်တယ်ကြားတယ်စသည်ဖြင့်ပေါ်တိုင်းပေါ်တိုင်းနေမှတ်တော့ပရမတော့မှားတဲ့အာယုံလောက်ပဲသိတာပဲနောက်မှားတဲ့အာယုံကမှားသိတဲ့စိတ်ကလေးကတစ်ခုကွဲတယ်နောက်အဲဒီမှားတဲ့အာယုံလေးပေါ်ပြီးပြောက်တာပေါ်ပြီးပြောက်တာမမြဲတာလေးတွေ့တာမှားသိတဲ့စိတ်ကလေးသိပြီးပြောက်တာသိပြီးပြောက်တာမမြဲတာတွေ့တာအိဇလက္ခဏာတွေ့တာအဲဒါဝိပဿဝိပဿနာနဲ့သမထဇံဝိပဿနာဇံဟောတာ တာထဲမှာသံဃာနဲ့မရတော့တာလက္ခဏုပနိဇံခေါ်တယ်လက္ခဏုပနိဇံဗမာလိုဝိပဿနာဇံခေါ်တာကပဲပို့ပြီးတော့နားလည်တယ်မှာကလက္ခဏုပနိဇံနဲ့လက္ခဏာကိုကပ်ပြီးတော့ကျူတာတဲ့အနိစ္စဒုက္ခနာလက္ခဏာကပ်ကြည့်တယ်အဲ့ဒါလက္ခဏာ၃ရအနေစအနေစတွေ့လို့ရှိရင်ဒုက္ခအနတ္တတွေတွေ့တော့တာပါပဲအဲ့ဒါဝိပဿနာဇာနဲ့အခုဘုရားကပြောခဲ့တဲ့အတိုင်း ဇန်ရတဲ့ပုဂ္ဂိုလ်ကအာနာပါနဇန်လေးကိုအာယုန်နမိတ်လေးဝင်နေထွက်တဲ့ပြီးနှောင်းနာတိညာနှောင်းညာသိညွတ်လိုက်လို့ရှိရင်ဝင်နေထွက်တဲ့အာယုန်ကြီးပေါ်လာအရင်ကတွေ့ဘူးတဲ့ပฏิပါဏနမိတ်လေးတခါတည်းပေါ်လာတယ်အဲဒီအာယုန်ထဲမှာစိတ်ကလေးဝင်ပြီးကပ်ပြီးတော့ငြိမ့်ပြီးပြီးသွားဇန်ဇန်ဖြစ်တာလို့အဲဒီဇန်ကရသွားတဲ့အခါအဲဒီဇာစိတ်ဖြူပြီးတော့မြင်ရကြတွေ့ရလို့ရှောက်ပြီးတော့ဖြူလက်မှုပါဠိဇာတွေဖြစ်တယ်ဇန်ခြေကံပြီးဝိပဿနာရှုတယ် နောက်ပင်မလာလို့ရှိရခြင်းဇံပြန်ပြီးဝင်စားလိုက်ဇံကထပြီးတခါညီနိုင်ကြတဲ့ဓဝါ၆ပါးတွေပေါ်ရကြောက်ပြီးကြည်လိုက်အဲဒီတော့အထုရတာအဲဒီတော့အထုရဝိပဿနာဉာဏ်နဲ့ရှင်းနေတဲ့ပြီးတော့အရိယာမညာပုံညာရောက်တယ်အဲဇံကနေပြီးတဲ့ပုဂ္ဂိုလ်ကဉာဏ်နဲ့ရောက်တတ်တယ်သူကဇာရှိတာကတမာရီကအားကောင်းတယ်တမာရီအားကောင်းတယ်လို့သူကဝိပဿနာရှင်းအောင်ဝိပဿနာဉာဏ်နဲ့မကြခင်ရှင်းနေတဲ့ပြီးတော့မညာပုံညာမရောက်တတ်ဘူး ဇာအာမထုံနိုင်တဲ့ပုဂ္ဂိုလ်ဇာရအောင်အာမထုံနိုင်တဲ့ပုဂ္ဂိုလ်ကတော့ကိုကိုယ်ထဲမှာသင်ကြားတဲ့ရုပ်ကစပြီးတော့ယူရတယ်။ဒါ၄ပါးဒါကကြည့်ကြည့်ပါပဲသတိဓမ္မသစ္စာတော်သစ္စာမိပါဇာနိစသည်ဖြင့်သွားရတာစပြတာ။ဟိုအာနာပါနမှာထိုင်ရတာစပြတာ။အဲဒီပြရတာပိုင်းတော့သွားရတာစပြတာ။ဒါလည်းအသင်သိမိအားလျော်စွာပြတယ်။ဝိပဿနာမှာတော့သွားရတာစပြမှာပို့ပြီးတော့ဟိုမှာ ဟောလို့ပြောလို့လည်းမထိုင်ရကစပြလို့ရှိရင်ထိုင်နေတဲ့စိတ်ကြောင့်ထိုင်ရုပ်ဖြစ်တာလေဟောရပြောရတာသိမရှင်းဘူးနားထောင်တဲ့ပုဂ္ဂိုလ်နားလည်ဖို့လည်းကျွဲမိလို့ဟောရတာစပြီးတော့ဆိုတော့သွားခြင်းနဲ့စိတ်ကြောင့်သွားရုပ်ကလေးဆင်းဆင်းဖြစ်ပြီးဆိုတာရှင်းတယ်သွားရုပ်နဲ့စိတ်ဖြစ်လိုက်သွားရုပ်ဖြစ်လိုက်သွားရုပ်နဲ့စိတ်ဖြစ်လိုက်သွားရုပ်ဖြစ်လိုက်ဒီတဏှာတစ်ချက်မှတဏှာမှာကိုပဲသွားရင်နဲ့စိတ်နဲ့သွားရုပ်တွေဆင်းဆင်းဖြစ်ပြီးတော့အဲ့ဒါကိုအကုန်လုံးယောဂီပုဂ္ဂိုလ်ကသိသွားတာကို လူတိုင်းမှာလည်းအခုအာထုံနေတဲ့ပုဂ္ဂိုလ်အဲ့ဒီရင်ပြီးတာပဲလှမ်းတယ်လှမ်းတယ်သုံးဖို့ကြွတယ်လှမ်းတယ်ချတယ်သွားရင်သွားရင်ခါတယ်စူးစားပြီးတော့မှတ်တယ်အစတော့မသိသေးဘူးကအစတော့ဒီလိုပါပဲတရားမထုတ်ခင်ကလည်းဒီလိုသိတာတရားထုတ်တော့လည်းဒီလိုဘာမှမထူးဘူးလို့ထင်ရပါတယ်သမာဓိညာအားကောင်းလာတော့ထူးတယ်ဒီဥစ္စာကအမှန်ထူးတဲ့ဥစ္စာတွေသွားခြင်းနဲ့စိတ်ကလေးဖြစ်လာတာလည်းပြီးတယ်တောင်းနှင်းလှုပ်ရှားတဲ့တွန်းကန်တဲ့ရုပ်ကလေးတွေဆင်းဆင်းတယ် အယူချင်းတူချင်းစစ်လားမှာကောအများကြီးရှိတယ်သူကရွေ့ယူသွားတာအဲရွေ့လိုက်ရွေ့လိုက်ရွေ့လိုက်ရွေ့လိုက်ဒီပိုင်းဒီပိုင်းပြီးတော့ပြီးတဲ့စိတ်ကလေးကလည်းပြီးပြီးကြောက်လိုက်ပြီးပြီးကြောက်လိုက်တုတ်ချားတဲ့ရုပ်အစင်းစင်းပြီးတဲ့ရုပ်မသိတဲ့ရုပ်အစင်းစင်းနဲ့ဒုက္ခိုက်တာနဲ့ဖြစ်ပြီးကြောက်နေတယ်တွေ့ရတော့ဒီထဲမှာမြဲပြီးနေတဲ့အကောင်ဘယ်ချာလို့ရနေမှာတော့မမြဲတဲ့တရားတွေကြီးတယ်ပဲဘာမှနှိမ့်တဲ့သားပြအာကိုကြံပြီးဆင်းရဲတွေကြီးတယ်ပဲ သက်ရှင်နေတဲ့အကောင်ရည်လို့တည်းဘာမှမရှိဘူးသဘောတရားတွေကြီးတယ်ပဲအနိစ္စဒုက္ခအနတ္တလက္ခဏာတွေယောဂီပုဂ္ဂိုလ်ကကိုယ်တိုင်တွေ့ရမှာကိုယ်တိုင်တွေ့အောင်လို့ပဲအထောက်ရတယ်ကိုယ်တိုင်တွေ့မှပဲအသိဉာဏ်ရှင်းတယ်သာဝတ္ထကျမ်းကနေကပြထားတာတွေကတော့မှတ်သားထားရုံပညာသီးလောက်ပဲကိုယ်တိုင်မတွေ့သေးလို့ရှိရင်သံဃာကမကြည့်ဘူးအဲညာနဲ့မခင်တော့ကိုယ်တိုင်မသိကိုယ်တိုင်မသိတော့ညာမခင်ညာမခင်တော့ဆွဲလမ်းမှုကိလေသာတွေကမကင်းပါဘူး အဲကိုယ်တိုင်သိသွားမှရှင်းရှင်းသွားရင်သွားရင်နဲ့သွားတယ်သွားတယ်ကြွတယ်နှမ်းတယ်ချတယ်မှရင်မှရင်နဲ့သွားခြင်းနဲ့စိတ်ကြောင့်သွားရုပ်တွေဆင်းဆင်းဖြစ်နေတာတွေခိုက်တာဖြစ်ပြီးပြည့်နေတာတွေမမြဲတာတွေဒီပြီးသွားတော့ဩအနိစ္စတရားတွေကြီးတယ်ပဲဒုက္ခဆင်းရဲတွေကြီးတယ်ပဲအနာတ္တပုဂ္ဂိုလ်တတ္တမှုတဲ့သဘောတရားတွေကြီးတယ်ပဲဆိုတာကိုယ်ပိုင်ညာနဲ့ရှင်းပြီးတော့ဒီရဲ့အဲသမင်စီတွေပသာရီတွေသံသနာကာရီဟောတိတွေကိုယ်ဒီဆန်းနေရှိတော့အဋ္ဌညာဉာဏ်ပြုရမယ်ဒီမှာလည်းပဲဒီလိုပဲ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 ခိုင်တာကြည့်တာလေးမှတ်နေကြအောင်လေပြန်ပြီးတော့မှသက်သာသွားသက်သာသွားလို့ချင်းအဲပေါ်ရပေါ်ရလေးလိုက်ပြီးတော့မှတ်ရတယ်ပြီးတော့မှတ်ပြန်ရတယ်အစဉ်တိုင်းဥပဒေနဲ့ဉာဏ်နဲ့ရင့်ပြီးတော့နိဗ္ဗာန်တရားဆိုတာတွေ့ရတယ်အဲဒီတိုင်းအထုတ်ဖို့ပါပဲဒီနေ့တော့ဒီရင်မဲ့နားပြီးတော့တရားသိညာအောင်လို့နေတော့အနာပါနာအရုဏီတဲ့တော့သဘောပေါက်လောက်ပါပြီအနာပါနာအရုဏီနဲ့အရုဏီဆိုင်တာပဲ ဘယ်သူမှဆိုတာအထုံနိုင်ငံတို့တော့လည်းယောဂီတွေတော့အဲ့ဒီလိုမလုပ်ကြနဲ့ယောဂီတွေကတော့ဗမနာကျတယ်သူတို့ဟောပြောညွှန်ပြနေတယ်အထုံမှာပြန်ယောဂီအဟောင်းနေတော့ဘုသဘောကျအထုံနိုင်ငံအထုံကောင်းအထုံကောင်းတဲ့တရားတွေပါမြဝေဒီတရားသိညာယနေ့ဖို့၌ ကျွန်ုပ်တို့ပြုစုပွားများအားထုတ်အပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားဟောရသောဓမ္မဒေသနာကုသိုလ်တရားနာရသောဓမ္မသဝနာကုသိုလ်အသရှိသော ကောင်းမှုပေါင်းသည်အဖို့ပါကကိုသိရနိုင်ရောက်ရှိနေသောလူပရိသတ်ပေါင်းနတ်ပရိသတ်ပေါင်းအားကျေးဇူးစွာသုတဖြင့်ညပေဝေပါကောင်း၏ညပေဝေပါကောင်း၏ညပေဝေပါကောင်း၏ မိအဖဆရာသမားတို့မှစ၍အလုံးစုံသောလူအပေါင်းနာပေါင်းတို့အား၎င်းအလုံးစုံသောတတ္တဝါအပေါင်းတို့အား၎င်းမြတ်သေးဝေပါကုန်၏မြတ်သေးဝေပါကုန်၏အမိယဖာဆရာသမားတို့မှစ၍ အလုံးစုံသောသတ္တဝါပေါင်းတို့သည်အမြရကြ၍ကိုယ်စိတ်နှပြသံသာကြသည်ဖြစ်ပါစေကုန်သတည်း